ယနေ့ဓမ္မပဒထကထာမှာလာတဲ့ပင်သပိက္ခုဝတ္ထုကြောင့်မျိုးဘုန်းကြီးအဒါနတရားလူပေးမှာဖြစ်ပါဘုရားရှင်ကိုရောမြတ်ကြီးတန်ဝတ္ထိပြေမွန်စေတော်ရွှေကြောင်းကိန်းအောင်မွေလျောစံပြောတော်မူစဉ်အချိန်ခံကံလာတော်မြတ်စွာဘုရားဟောကြားသကုဏတံဝတောတာတုတာတုသောတေနတံဝတော ကာနေနတံဝရောတာတုတာတုစိန်ဝါယတံဝရောကာယေနတံဝရောတာတုတာတုဝါစာယတံဝရောမနတတံဝရောတာတုတာတုတပ္ပထတံဝရောတပ္ပထတံဝတောတပ္ပထတံဝုတောပေကုတပ္ပဒုက္ခပမုစ္စတိတိဘိကဝေယဟံတော်များအိုချစ်တာတို့ သက္ခုဏသက္ခုဒွါရဖြင့်တံဝရောယာကဒေါသမောဟတရားတို့ကိုမဖြစ်စေမူ၍စောင့်စည်းခြင်းပိတ်ဆို့ခြင်းသည်တာတုကောင်းလှပါပေ၏မြတ်စွာဘုရားကမျက်စိပေါက်ကနေပြီးတော့ယာကတရားတွေမဝင်အောင်ဒေါသတရားတွေမဝင်အောင်မောဟတရားတွေမဝင်အောင်ပိတ်ဆို့နိုင်ခြင်းသည်နည်းနည်းလျှော့နေတယ် ရာဂဒေါသမောဟတရားတွေမဝင်အောင်ပိတ်ဆို့ထားနိုင်ခြင်းသည်သာဓုကောင်းလာပါပေ၏သောတေနာနာဖြင့်တံဝရောရာဂဒေါသမောဟတရားတို့ကို မဖြစ်စေမူ၍စောင့်စီခြင်းပိတ်ဆို့ခြင်းသည် သာဓုကောင်းလာပါပေ၏ကာနေနကာနဒွါရဖြင့်တံဝရောရာဂဒေါသမောဟတရားတို့ မဝေနာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ထားနိုင်ခြင်းသည်တာရုကောင်းလှပါပေ၏ဇေဝါယဇေဝါဒွါရဖြင့်တံဝရောယာကတောတမောဟတရားတို့မဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ထားနိုင်ခြင်းသည်တာရုကောင်းလှပါပေ၏မျက်စိဘောက်ကနေပြီးတော့ကိလေသာမဝင်လာနိုင်အောင် နာဘောက်ကနေပြီးတော့ကိလေသာမဝင်လာနိုင်အောင်နှာခေါင်းဘောက်ကကိလေသာမဝင်အောင်လျှာဘောက်ကကိလေသာမဝင်အောင်စောင့်စည်းထားနိုင်ခြင်းပိတ်ဆို့ထားနိုင်ခြင်းတတိတရားလေးနဲ့ပိတ်ဆို့ထားနိုင်ခြင်းဟာကောင်းတယ်။ကာယနာကာယဒွါဒဖြင့်တံဝရောယကဒေါသမောဟတရားတို့မဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းဒေတာတို့ကောင်းလာပါ၏။ ဝါစာယနှုတ်ဖြင့်တံဝရောဆောင်စည်းနိုင်ခြင်းဒီတာရုကောင်းလာပါပေ မနတယာကဒေါသမောဟတရားတို့မဝင်လာနိုင်အောင်ဆောင်စည်းခြင်းပိတ်ဆို့နိုင်ခြင်းဒီတာရုကောင်းလာပါပေသာဓုတပ္ပဒသံဝတော်သဗ္ဗဒါလုံးစုံသော द्वार 6ပါးတို့၌တံဝရော ရာဂဒေါသမောဟတရားတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်သာတို့ကောင်းလာပါ၏တပ္ပတာလုံးစုံသောဒါရ6ပါးတို့၌တန်ဟုတော်ကိလေသာမဝင်အောင်စောင့်ရှောက်နိုင်သောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်တပ္ပဒုက္ခလုံးစုံသောဝဆင်းရဲပေါင်းမှပမုစ္စတိကောင်းစွာမသွေလွန်မြောက်နိုင်ပါ၏တည်း ဘုရားရှင်ကိုရောမြတ်ကြီးကမျက်စိပေါင်းနှာခေါင်းပေါင်းလျာပေါင်းမျက်စိပေါင်းနားပေါင်းနှာခေါင်းပေါင်းလျာပေါင်းကိုယ်ပေါင်းစိတ်ပေါင်းဆိုတဲ့အဲ့ဒီအပေါင်း6ပေါက်ကကိလေသာမဝင်လာနိုင်အောင်စောင့်စည်းနိုင်တဲ့ပုဂ္ဂိုလ်ပိတ်ဆို့နိုင်တဲ့ပုဂ္ဂိုလ်ဟာသိကောင်းတယ်တဲ့ဘယ်လောက်ကောင်းတယ်လဲဆိုရင် တပ္ပဒုက္ခပမုစ္စတိအလုံးစုံသောဝဆင်းရဲမှလွတ်မြောက်အောင်ကောင်းတယ်အလုံးစုံသောဝဆင်းရဲတွေလွတ်မြောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာပြီကိလေသာဆိုတဲ့ဝဆင်းရဲတွေကိလေသာဝကာမဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေလွတ်မြောက်သွားပြီဆိုပါရင်ဒီပုဂ္ဂိုလ်ဟာဆင်းရဲကလွတ်မြောက်ပြီဒါကြောင့်ချမ်းသာပြီ အဲ့ဒီမျက်စိနာနာလျာကိုစိတ်ဆိုတဲ့အဲ့ဒီ द्वार 6ပါးတကား6ပေါက်လုံးကြုံအောင်စောင့်ရှောက်နိုင်ဖို့အရေးကြီးတယ်အခုဘုန်းကြီးတို့ယောဂီများရှင်မင်းဝန်သာသနာရိပ်သာလာပြီးတော့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတွေကိုအခုရှုပွားနေတယ်ကာယ ानु ပတနာ ခန္ဓာကိုယ်ရဲ့အမူအရာလေးတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုမှတ်နေတယ်ထိုင်ရင်လည်းထိုင်တယ်လို့ရှုမှတ်နေတယ်ရရင်လည်းရတယ်ရှုမှတ်နေတယ်တွားရင်လည်းတွားတယ်လို့ရှုမှတ်နေတယ်လျှောင်းရင်လည်းလျှောင်းတယ်ရှုမှတ်နေတယ်လေလေးဝင်လာလို့ဝမ်းပိုက်ကလေးတင်းပြီးတော့ဖောင်းကန်လာရင်ဖောင်းတယ်လို့ရှုမှတ်နေတယ်လေလေးပြန်ထွက်သွားလို့ရှိရင်ဝမ်းပိုက်ကလေးရောကြပိန်ကြသွားရင်ပိန်တယ်လို့ရှုမှတ်နေတယ် အဲ့လိုထိုင်နေထတယ်ရက်တယ်သွားတယ်ကိုယ်တယ်ဆန့်တယ်ဖောင်းတယ်ပိန်တယ်ရှုမှတ်နေတာဟာကာယ ानु ပဒနာတတိပဋ္ဌာန်ပါတတိပဋ္ဌာန်လေကို ရှုနေတဲ့တရားဟာဘာလဲဆိုတာကိုဟာကိုနားလည်နေဖို့လိုတယ်ကိုထိုင်တယ်လို့ရှုမှတ်နေတာကာယ ानु ပဒနာရက်တယ်လို့ရှုမှတ်နေတာကာယ ानु ပဒနာကိုမူရာကိုရှုနေတယ်သွားတယ်လို့ရှုမှတ်နေတာကာယ ानु ပဒနာ အိယာဘောရောက်တဲ့ကမှာအိတ်တယ်ထီတယ်ရှုမှတ်နေတာကာယ ानु ပတနာဒီလိုမဟုတ်ဘဲနဲ့မိမိကိုယ်ရဲ့ကာကိုယ်ရဲ့စတဲ့ကစတဲ့လှည့်တဲ့ကလှည့်တဲ့ပြောင်းတဲ့ကပြောင်းတဲ့စောင်းတဲ့ကစောင်းတဲ့ရှုမှတ်နေတာဒါကာယ ानु ပတနာအခုဖောင်းနဲ့ပိန်နဲ့လို့ရှုမှတ်နေတာလည်းပဲဘာနုပတနာလဲကာယ ानु ပတနာဘာဘူးလို့ဒါတွေရှုနေတာလဲဆိုတော့ထင်ရှားလို့ရှုနေတာဘာဘူးလို့လဲထင်ရှားသလားမထင်ရှားဘူးလား ရှိသလားမရှိဘူးလားမရှိဘဲနဲ့မှန်ဆရှုရတာမဟုတ်ဘူးရှိတဲ့အတိုင်းရှုရမဖြစ်တာကိုရှုရတာမဟုတ်ဘူးဖြစ်နေတာကိုရှုရတယ်မပေါ်တာကိုရှုရတာမဟုတ်ဘူးပေါ်တာကိုရှုရတယ်ဒါကြောင့်ကျမ်းဂန်များမှာဘူတံဘူတတောပတ္တိဘူတံဖြစ်နေတာကိုဘူတတောဖြစ်နေတဲ့အတိုင်းပတ္တိရှုပေါ်နေတာကို ပေါ်နေတဲ့အတိုင်းရှုထင်ရှားတာကိုထင်ရှားတဲ့အတိုင်းရှုမရှိတာရှုရမှလားရှိတာရှုရမှလား မတင်ရှားတာရှုရမှလားတင်ရှားတာရှုရမှလားမပေါ်လွင်တာရှုရမှလားပေါ်လွင်တာရှုရမှလားအေးဒါကြောင့်ဝိပဿနာဆိုတာရှိတဲ့အတိုင်းလေးရှုတာဖြစ်တဲ့အတိုင်းလေးရှုတာလုံလည်းမရှုပါဘူးချုပ်လည်းမရှုပါဘူးမဖြစ်ဖြစ်လှုပ်ရှုနေတာဟာဝိပဿနာမဟုတ်ဘူးဒါပဲဖြစ်ဖြစ်အောင်လှုပ်ရှုနေတာအဲ့လိုလှုပ်ရှုနေတာလည်းဝိပဿနာမဟုတ်ဘူးချုပ်ရှုနေတာလည်းဝိပဿနာမဟုတ်ဘူး သူ့သဘောလေးအတိုင်းသူရှိနေဖြစ်နေတာလေးကိုရှိနေတဲ့အတိုင်းဖြစ်နေတဲ့အတိုင်းလေးကိုနောက်ကနေစိတ်တတိဥသိတဲ့စိတ်ကလေးနဲ့ရှုနေတာစောင့် ရှုနေတာစောင့်ကြည့်နေတာအဲ့ဒါဝိပဿနာအဲ့လိုကာယ ानु ပဒနာကာယ ानु ပဒနာကိုမူရတွေတင်ရှားဖြစ်ပေါ်တိုင်းရှုမှတ်သလိုဝေဒနာခံစားမှုဝေဒနာတွေရောမလားဘူးလား အခုထိုင်တဲ့ကာမပစ္စည်းရတဲ့ကာမပစ္စည်းသွားတဲ့ကာမပစ္စည်းလျောင်းတဲ့ဣတဲ့ကာမပစ္စည်းဝေဒနာလေးတွေဆိုတာကတော့ဘုန်းကြီးတို့ယောဂီများဒုက္ခဝဝေဒနာဝေဒယမနောဒုက္ခဝေဒနာဝေဒယမိတိပ္ပဇာနာတိတဲ့ဒုက္ခဝဝေဒနာဝေဒယမနောဒုက္ခဝေဒနာဝေဒယမိတိပ္ပဇာနာတိအဒုက္ခမဒုက္ခဝဝေဒနာဝေဒယမနောအဒုက္ခမဒုက္ခဝဝေဒနာဝေဒယမိတိပ္ပဇာနာတိ ဆင်းရဲတဲ့ခံစားမှုလေးတွေထင်ရှားဖြစ်ပေါ်လာရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုရှုနေပါချမ်းသာတဲ့ခံစားမှုလေးထင်ရှားဖြစ်ပေါ်နေရင်ချမ်းသာတဲ့ခံစားမှုလေးကိုရှုနေပါအလယ်လခံစားမှုလေးထင်ရှားဖြစ်ပေါ်နေရင်အလယ်လခံစားမှုလေးကိုရှုနေပါဒီတော့ဆင်းရဲတာရဲ့ချမ်းသာတာရဲ့အလယ်လရဲ့ဝေဒနာဘယ်နှမျိုးလဲအဲ့ဒီ၃မျိုးမှာယောဂီပုဂ္ဂိုလ်များကပွဲဝေဒနာပို့ပြီးတော့ထင်ရှားနေလေ ဒီဆင်းရဲတဲ့ဝေဒနာထင်ရှားနေတာကိုဒုက္ခဝေဒနာဘာဝေဒနာလဲအဲ့ဒီဒုက္ခဝေဒနာဖြစ်တဲ့ဆင်းရဲတာထင်ရှားနေရင်အဲ့ဒီဆင်းရဲနေတာလေးကိုပဲမရှုရဘူးလားလွတ်လွတ်လေးပဲနာရင်နာတယ်လို့ပဲရှုပါညောင်းရင်ညောင်းတယ်လို့ပဲရှုပါပူရင်ပူတယ်လို့ပဲရှုပါအေးရင်အေးတယ်လို့ပဲရှုပါမိမိခံစားနေရတဲ့အတိုင်းလေးရှုလိုက် ရှုနေလို့ရှုအားတွေကောင်းလာပြီဆိုပါရင်ယောဂီပုဂ္ဂိုလ်ဟာအဲ့ဒီနာနေရင်နာနေတဲ့ခံစားမှုလေးတက်တက်ကိုယ်သာသိလာနိုင်မယ်။ဥမာဖြင့်ပြင်ပန်းနေရာလေးမှာယောဂီပုဂ္ဂိုလ်ထိုင်ပြီးရှုမှနေတယ်။ဣရိယာပုအထိုင်လေးကြာလာတဲ့အခါကျတော့အောက်ကကဲလုံးလေးခုထိုင်နေရသလိုမာနေတဲ့သဘောနာတဲ့သဘောမတင်ရှားဘူးလား။အဲ့ဒီမှာအောက်ကကဲလုံးလေးပေါ်မှာကိုထိုင်နေရသလိုပဲ။ဒါအထင်ရှားဆုံးဟာကိုယောဂီတို့ကိုပြောတာ။ ကြာကြာမထိုင်တဲ့ယောဂီမှာတော့ဒါမတင်ရှားဘူးကြာကြာလေးယောဂီပုဂ္ဂိုလ်ကထိုင်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဝေဒနာပို့ပြီးတော့မတင်ရှားဘူးလားတင်ရှားတယ်ဂိမ်းလုံးလေးပေါ်မှာခုထိုင်ထားသလိုမာနေတဲ့ဝေဒနာသို့မဟုတ်နာနေတဲ့ဝေဒနာအဲ့ဒီမှာစပြီးသိနေတာကတော့ယောဂီပုဂ္ဂိုလ်ကနားတယ်ဆိုရင်လည်းပဲမိမိတင်ပါကြီးနာနေတာမာနေတဲ့သဘောဟာလေတင်ပါနေရာကမာနေတယ်တင်ပါဆိုတဲ့ပညာတရားကြီးမထင်ဘူးလား ထင်းနေတယ်အဲ့ဒီနာနေတာကဘာတူလဲဆိုတော့ငါငါတင်မကြီးနာနေတာငါနာနေတာငါအနေအချင်းအတ္တကြီးသွားဆွဲနေအဲ့ဒီမှာတည်တည်ချာချာနာနေရင်နာရင်တစ်ချက်ချင်းလေးနာရင်ဖြည်းဖြည်းချင်းလေးရှုနာရင်နာရင်နာရင်နာရင်သွားမလို့လေဘယ်ရောက်တော့မှမသိဘူးအဲ့ဒီနာတာကနာတဲ့နေရာကြော်ပြီးတော့ဟိုမှာရှိကပြေးတယ်လို့ပဲသူအစိမ့်နဲ့ပြေးနေတယ်လို့ပဲပြေးနာရင်နာရင်နာရင်နာရင်ဒီလိုရှုရတာမှာ အဲ့ဒီနာတဲ့နေရာလေးကိုဒီစိတ်ကလေးရှုစိတ်ကလေးရောက်သွားအောင်စိုက်ကြည့်နာရဲစိုက်ကြည့်လိုက်အဲ့ဒီမှာနာရဲတေချာစိုက်ကြည့်လိုက်အဲ့ဒီပုံမှာစိတ်ကလေးစိုက်စိုက်ပြီးတော့ရှုမှတ်တဲ့အခါကျတော့ဒီမှာရှုစိတ်ကလေးပါခါနဲ့စိုက်ချသွားလိုက်နာမူလေးသိလိုက်စိုက်ချသွားလိုက်ဟိုကနာရာလေးနဲ့ဒီကခံစားသိတာလေးနဲ့ဟိုကနာရာလေးနဲ့ခံစားသိတာလေးနဲ့နှစ်ခုအဲ့ဒီမှာတင်မဆိုတဲ့တဏှာကြီးပြောက်ပြီးနာသဘောလေးတက်တက်ပဲတွေ့နေလိမ့်မယ် မာနေရင်လည်းမာသဘောလေးတက်တက်ပဲတွေ့နေလိမ့်မယ်အဲ့ဒီမှာတင်မာနေရလေးကိုကွက်ကွက်ကလေးမာနေတဲ့သဘောသို့မဟုတ်နာနေတဲ့သဘောဒီသဘောလေးတစ်ခုပဲတွေ့နေလိမ့်မယ်နာရာလေးရဲ့ခံစားသိနေတာလေးရဲ့ဘယ်နှခုလဲနာနေတာကယုတ်ခံစားသိနေတာလေးကနာဝေဒနာလေးရှုရင်းနဲ့ဒီမှာယုံနာကိုယ်နေတာ နာနေတာလေးကယုတ်ခံစားသိနေတာလေးကနာမာနေတာလေးကယုတ်ခံစားသိနေတာလေးကနာနှစ်ခုနှစ်ခုဖြစ်နေစိုးတော့ကတော့ငါပဲခံစားနေရတာလည်းငါပဲနာနေတာလည်းငါငါတင်မကြီးကနာတာနာတာငါပဲဆိုပြီးငါတခုတည်းအခုငါဆိုတာမရှိတော့ဘဲနဲ့ဟိုမှာနာနေတာလေးကတတ္တခံစားသိနေတာလေးကတတ္တနှစ်ခုနာနေတာလေးကယုတ်ခံစားသိနေတာလေးကနာအဲ့ဒီမှာငါဆိုတာရှာလို့တွေ့သေးရလား ယုံနာမြင်လိုက်တာနဲ့အတ္တဆိုတဲ့ဒိဋ္ဌိမပြုတ်ဘူးလားဘုန်းကြီးတို့ယောဂီများအတ္တဒိဋ္ဌိဖြုတ်ဖို့ရဘာမှမခက်ပါဘူးဘာမှမခက်ဘူးဖောင်းတာလေးပိန်တာလေးကိုတိကျမြင်အောင်ရှုမြင်ပြီဆိုရင်အဲ့ဒီမှာဖောင်းတာလေးကတတ်တတ်ဖောင်းတယ်လို့ရှုသိနေတာလေးကတတ်တတ်ဆိုနှစ်ခုကွဲသွားဖောင်းတာလေးကရုပ်ဖောင်းတယ်သိတာလေးကနာအဲ့ဒီမှာငါပဲကြီးဖောင်းတာဖောင်းနေတာငါပဲဆိုရဲငါဆိုရဲအတ္တတခါလေးပြောက်သွားတယ် ပိန်နာလေးလက်ဒီတိုင်းနဲ့တေချာလေးတာအဲ့ဒီရှုမှတ်တဲ့အာယုပေါ်မှာကိုယ်စိတ်ကလေးရအောင်ရှုအဲ့လိုရအောင်ရှုသွားပြီဆိုရင်ငါအစွဲအတ္တဒိဋ္ဌိပြုတ်နိုင်သလားမပြုတ်နိုင်ဘူးလားအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိတခါတည်းပြုတ်တာဖောင်းနာပိန်နာရှူရင်းနဲ့လည်းပြုတ်တာပဲအခုလိုနာရံလေးရှူရင်းနဲ့လည်းပြုတ်တာပဲဇဉ္ညာရှောင်းရင်းညာလန်းဗလန်းရှူရင်းနဲ့လည်းပြုတ်တာပဲဒီအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဖြုတ်တာဘာမှမကြဘူးခဏလေးအဲကိုရှုတဲ့အာယုံပေါ်မှာကိုယ်စိတ်လေးရောက်ဖို့တော့လို့ရောက်ပြီဆိုရင်အမှန်သိတယ် အမှန်သိရင် အမှန်စင်သွားတယ်အမှားဒိဋ္ဌိတကားလည်းစင်သွားတယ်အလင်းရောက်ရင် အမှောင်ပါဖြစ်သွားတယ်အမှန်မြင်လာရင် အမှားပါဖြစ်သွားတယ်ဖြောက်သွားတာပဲတခါလည်းစင်သွားတာကိုတတန္တရာလို့ဆွဲလာတဲ့အမှားဒိဋ္ဌိကြီးငါဆိုတဲ့အတ္တကြီးတခါလည်းလုံးဝကိုပျောက်သွားတာငါဆိုတာမရှိတော့ဘူးယုံနာမရှိတယ်အဲ့ဒီမှာတည်တည်ချာချာစိုက်ရှုဒီနာရာလေးကိုထက်ခါထက်ခါထက်ခါထက်ခါရှုနေတယ် ရှုနေရင်အဲ့ကြတော့မှတခါလေဟောတိုးပြီးတော့အတိညာဏ်ကြီးဖြစ်လာတာကဟိုကနာမူလေးကလည်းပဲသူအတူပေါ်လာလိုက်နာရလို့ရှုလိုက်အဲ့ဒီတဏှာလေးမရှိတော့ဘူးပြုတ်ပါလားနောက်တခါနာမှုအတိတ်ကလေးဖြစ်ပေါ်လာလိုက်နာရလို့ရှုလိုက်အဲ့ဒီတဏှာလေးမရှိတော့ပြောက်သွားတဏှာပြီးမှနောက်ထပ်တဏှာဖြစ်တယ်တဏှာပြီးမှနောက်ထပ်တဏှာဖြစ်တယ် နာရာတွေကတစဉ်တန်းကြီးဖြစ်နေတာမဟုတ်ဘူးတခါတည်းတဏှာပြတ်သွားလိုက်တဏှာတစ်ချက်လိုက်တဏှာပြတ်သွားလိုက်တဏှာတစ်ချက်လိုက်နဲ့တခုပြီးမှတခုတခုပြီးမှတခုတခုပြီးမှတခုအဲ့ဒီလိုယောဂီပုဂ္ဂိုလ်ရှင်းရှင်းလင်းလင်းတွေ့လာတယ်ဒီဝေဒနာကို ရှုတဲ့အခါမှာတည်တည်ချာချာစွစွဆက်ဆက်ရှုသို့တော့အဲ့ဒီထဲမှာလောဘမပါစီနဲ့ဒေါသမပါစီနဲ့လောဘဆိုတာပျောက်ချင်တာပျောက်ချင်တာပါလေ လောဘမပြောင်းနိုင်တဲ့အခါကျတော့စိတ်ကြမ်းကြီးဖြစ်လာတာပါလေဒေါသအခုယောဂီတို့တရားအထုတ်တယ်ဆိုတာဒီလောဘဒေါသတွေတိုးပွားအောင်လားညော့နေအောင်လားလောဘဒေါသတွေတိုးပွားအောင်လားလောဘဒေါသတွေပြုတ်သွားအောင်လားဒီလောဘဒေါသတွေကိုတစ်ခါတည်းပယ်တတ်နိုင်ပြုတ်သွားအောင်အထုတ်တာအခုတရားအထုတ်တယ်လောဘဒေါသနင်းအောင်လားအထုတ်တာတခါလေလောဘနဲ့တွဲပြီးသွားနေတယ်ဒေါသကြီးနဲ့တွဲသွားနေတယ်အဲ့ဒီကောနီလာငါမှန်သလားမှားနေပြီလား မှားနေပြီမှားနေပြီဆိုတဲ့ကတရားအသိဉာဏ်ပေါ်ပါမလားလုံးဝမပေါ်နိုင်တော့ဘူးဒါကြောင့်မို့လောဘမပါစီနဲ့ဒေါသမပါစီနဲ့သူ့ကိုသိအောင်ရှုနေတာလေးတက်တက်ပဲရှိရမယ်အဲ့ဒီမှာဝေဒနာတွေပြင်းထန်လာရင်သိခံပြီးရှုနိုင်ရင်ရှုပါသိမခံနိုင်ရင်ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ် ရွှေ့တဲ့အခါလေးမှလည်းပဲဟောတရွေပြီးတရွေတရွေပြီးတရွေသူ့ဟာသူတကြွပြီးမှတကြွတကြွပြီးမှတကြွဖြစ်နေတာလေးတွေဖြစ်ပြီးပြတ်သွားတာလေးတွေကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားတွေ့နိုင်တာရှိတယ်ပဲမမြဲတဲ့သဘောကိုသိသိချာချာဉာဏ်နဲ့တွေ့နေတာဒါပေမဲ့လို့ခက်တာလူတွေကမမြဲတာကိုကိုယ်တိုင်ဉာဏ်နဲ့ကမတွေ့သေးဘူးပါဇက်ကတော့ဖြစ်ပြက်ဖြစ်ပြက်ရှေ့ကပဲဖြစ်ပြက်ကြီးတယ်ပဲလုံးနေကိုယ်တိုင်ဉာဏ်နဲ့ဖြစ်ပြက်တာကိုမမြင်မင်းနဲ့အဲ့ဒီပါဇက်ဖြစ်ပြက်နေကြီးတဲ့ကိစ္စပြီးနေတာခက်တာ တကယ်တမ်းကြတော့ယောဂီတို့ဉာဏ်နဲ့ဖြစ်တာ ပြက်တာကိုပါလို့ရမှာလေမြင်အောင်ရှုရမှာအဲ့ဒါကိုမြင်အောင်ရှုရအဲ့ဒီလိုမြင်ပြီဆိုရင်ဒီပုဂ္ဂိုလ်ဖြစ်ပြဉာဏ်ရသွားဗာဉာဏ်ရသွားပြီလေစာလိုပြောရင်အနိစ္စ ानु ပတနာဉာဏ်စာလိုပြောရင်ပါတယ်လေဒီအလွယ်ပြောရင် ဖြစ်ပြသိတဲ့ဉာဏ်အလွယ်ပြောရင်ပါသိတဲ့ဉာဏ် အေးဖြစ်ပြက်သိတဲ့ဉာဏ်အဲ့ဒီကြမှာပေါ်တာအဲ့ဒီဉာဏ်ပေါ်အောင်ကိုယောဂီကကြိုးစားရမှာဒီဉာဏ်ကမပေါ်သေးဘူးသောသောကပြောသလိုပဲဗျာနားနေနားနေနားနေနားနေဆိုတော့နာကနောက်ကျနေပြီသူကဟိုကနားနေနားနေမှတ်တာရှေ့ရောက်နေအခုလည်းဖြစ်ပြက်ကရှေ့ရောက်တကယ်ဉာဏ်နဲ့မြင်အောင်ကတရားမကြည့်ဘူးဖြစ်ပြက်ကရှေ့ကရောက်အဲ့တော့ရှေ့ကမရောက်နဲ့တေချာဉာဏ်နဲ့တေချာမြင်အောင်ကြည့်ဝေဒနာလေးတစ်ခုရှုပြီဆိုရင်လေဝေဒနာလေးရေပေါ်လာပြီးရင်ဝေဒနာလေးပြတ်သွားတာဒါတေချာမြင်အောင်ကြည့် တဆင့်ပြီးမှတဆင့်တစ်ဖြစ်ပြီးမှတစ်ဖြစ်တစ်ဖြစ်ပြက်သွားဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားဒါလေးကိုသိချင်မြင်အောင်သိချင်အဲ့ဒီအဖြစ်ပြက်တွေကိုကောင်းကောင်းမြင်ရင်ခဏိကမရဏကိုယောဂီပုဂ္ဂိုလ်များသိသွားဗာမရဏလေအေးတခဏချင်းတခဏချင်းဖြစ်ပြနေတာပဲတခဏချင်းပဲသူကဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်ဒီဓမ္မရဏကိုသိချာသိနေတယ် တခြားကိုယောဂီပုဂ္ဂိုလ်ကသိနေတာအဲ့လိုသိတဲ့ပုဂ္ဂိုလ်ကမွေလိုက်သေးလိုက်မွေလိုက်သေးလိုက်ဩလူဘဝဒီခန္ဓာကိုယ်ကြီးဟာဖြစ်ပြီးနောက်ဆုံးကြတော့တရားမှာပဲဆိုတာကအဲ့ဒါကကြာသေးတယ်အခုဒီမှာကဖြစ်လိုက်ပြက်လိုက်ဆိုတာကမွေလိုက်သေးလိုက်မွေလိုက်သေးလိုက်မွေလိုက်သေးလိုက်နေတဲ့ကိုတစ်ခက်မရဏတွေကတင်များပါလားသိဉာဏ်ဆံပါလားဆိုတာသဘောပေါက်လာတာအဲ့လိုသဘောပေါက်လာအောင်ယောဂီပုဂ္ဂိုလ်များကရှုနေရတာ ဒါကြောင့်မို့ဝေဒနာလေးတစ်ခုပေါ်လာရင်လည်းပဲဒီဝေဒနာကိုပြောင်းအောင်ရှုရမှန်လားသိအောင်ရှုရမှန်လားသိအောင်ရှုဝေဒနာရဲ့သဘောလေးကိုသိချာသိအောင်ရှုသူ့ဟာသူတိုးလာရင်တိုးလာတာလေးသိချာသိအောင်ရှုတဏှာမှတဏှာရွေ့ရွေ့ရွေ့သွားရင်လည်းတဏှာပြောင်းရွှေ့သွားတာလေးသိချာသိအောင်ရှုဒီနေရာမှာသုံးသောကဖြစ်နေတယ်အခုမရှိတော့ဘူးနောက်တဏှာပြောင်းရွှေ့သွားပြီဟောနောက်တဏှာကိုရှုဒီတဏှာကပြတ်သွားပြီနောက်တဏှာအသစ်ဖြစ်နေပြန်ပြီ ဒီနားမှာဖြစ်တဲ့ဝေဒနာဟာမရှိတော့ဘူးပြတ်သွားပြီနောက်တနေရာအသစ်ဖြစ်နေအသစ်ဖြစ်တာပဲအဲ့ဒီနောက်တနေရာရှုလို့ဒီနေရာမှာမရှိတော့ဘူးနောက်တနေရာပြောင်းသွားရင်ဟောဒီနေရာပြတ်သွားပြီနောက်တနေရာရှိသွားအဲ့လိုဝေဒနာရဲ့မမြဲပုံကိုကိုယ့်ဟာကိုယ်ညံနဲ့သိချလိုက်သိနေရမှာအေးဝေဒနာလေးတိုးရင်တိုးတယ်လို့သိတယ်လို့ရော့ရင်ရော့သွားတာသိရမယ်အခုပြောတယ်လို့ဝေဒနာလေးတွေရဲ့တနေရာပြီးတနေရာကုံဆုံးသွားတာလေးတွေသိရင်သိတဲ့အတိုင်းပြောတာပဲအဲ့ဒီအတိုင်းသိအောင်လေးကိုရှုဒါဝေဒနာနုပတ္တနာဘာနုပတ္တနာလဲ အေးအဲ့ဒီဟာရှုတဲ့အခါအရေးကြီးဆုံးပါတချို့ကဝေဒနာလိုက်တယ်ဝေဒနာလိုက်တယ်ဆိုဝေဒနာလိုက်တချို့ကဒီနာနာကျင်နာဝေဒနာကိုဒါတော့ပဲဝေဒနာထင်နေတာချမ်းသာတာလည်းပါပါလိမ့်မလဲဝေဒနာပဲမြင်တော့လည်းပဲခံစားနေတာပါလေဝေဒနာပဲကြားတော့လည်းပဲခံစားမှုမပါဘူးလားဝေဒနာပဲအနက်နံတော့လည်းခံစားမှုမပါဘူးလားအရသာစားတော့လည်းခံစားမှုမပါဘူးလားအဲ့ဒါအလုံးဝေဒနာကြီးတယ်ပဲ ယောဂီတို့ကနာမဝေဒနာလို့ထင်နေတာမဟုတ်ဘူးဒါတွေအလုံးဝေဒနာဒါကြောင့်မို့ဒီမှာပြိဿသမုပ္ပါမှာဝေဒနာပြစ်စရာပါတယ်တဏှာဝေဒနာကနေတဏှာမကူးစီနဲ့တဏှာမကူးစီနဲ့ဆိုတာအဲ့ဒီနေရာကိုဖြတ်ခိုင်းတာဝေဒနာကနေတဏှာမကူးအောင်ဖြတ်ခိုင်းတာဆိုတာအဲ့ဒါမြင်မြင်ကံမြတ်မတ်တာဖြစ်အောင်ကျင့်ကြားရင်ကြားကံမှာကြားကံမြတ်မတ်တာဖြစ်အောင်ကျင့်အနက်နံရင်နံကံလေးမှာနံကံမြတ်မတ်တာဖြစ်အောင်ကျင့် အရသာသာတိနေရင်သာတိကလေးမှာသာတိကမတ်တာဖြစ်အောင်ကြံရတာအဲဒီလိုသူဖြစ်ခဲ့ဖြစ်ခဲ့လေးမှာပဲဒီနေရာတွင်ပေါ်ဒီနေရာတွင်ဖြစ်ဒီနေရာတွင်ပေါ်ဒီနေရာတွင်ဆုံးဒီနေရာပဲဒါပဲသူဒီမှာမြင်ငါမြတ်မတ်တာလေးဟိုဘက်ကိုတဏှာမကိုရဘူးကြားရင်ကြားကမြတ်မတ်တာလေးဟိုဘက်မှာကောင်းလိုက်တဲ့အတန်လေးဆိုတာမျိုးကိုမဖြစ်အောင်အဲ့ဒီဘက်မှာကုသွားပြီးသဘောကျသွားပြီဆိုရင်ဘာဖြစ်သွားတာလဲတဏှာဖြစ်သွားတာသဘောကျသွားရင်တဏှာပဲ အဲတော့ဒီမှာဒါကိုမြင်ငံများမတ်တက်ကြာကများမတ်တက်ဖြစ်အောင်ကျင့်ရဒါကိုဝေဒနာပစ္စယတဏှာဆိုတာအဲ့ဒီနေရာလေးကိုမကူအောင်ဝေဒနာမှာဖြတ်အဲ့ဒါကိုပြအောင်ကြိုးစားအခုဘုန်းကြီးတို့ယောဂီများကြတော့မြင်ခိုင်းမှမြင်တယ်လို့ရှုရင်မြင်တာလေးကလည်းမြင်ပြီးပါဖြစ်သွားတာအဲလိုမြင်ပြီးပြက်မြင်ပြီးပြက်ဒီသဘောသာသိနေပြီဆိုရင်ဒီမြင်ရတဲ့အစင်းအာယုံနဲ့စပ်လို့ရောတဏှာလာပါအောင်မလားမလန့်နိုင်တော့ဘူးအဲ့ဒီလိုပြအောင်ဖြတ်ခိုင်းတာ ဒါကြောင့်အခုဘုန်းကြီးတို့ယောဂီများအခုရှုနေကြတဲ့အခါမှာတခါလေထိုင်လိုက်ပြီဆိုရင်တရားထိုင်နေတရားထိုင်နေတရားထိုင်နေဆိုထိုင်တာထိုင်ပြီးတော့လေတချို့ပုဂ္ဂိုလ်ကငိုက်နေတာပဲဒါနဲ့အချိန်ကုန်ပါတချို့ပုဂ္ဂိုလ်ကလည်းထိုင်ရင်းနဲ့တွေးနေလိုက်တာတခါလေကုန်ပါတော့အချိန်ကြီးဟိုဘက်ချမ်းကတောင်မှဟိုဘက်နာရီကတောင်မှချီးရင်ချီးရအောင်မဒီပါတနာရီထိုင်နေ96မိနစ်ကအပြင်ရောက်အောင်လေစိတ်က90နဲ့ဘယ်နှမိနစ်လဲ 9မိနစ်ဘယ်နှမိနစ်ကြာတော့10မိနစ်ကြာတော့လေအဲ့ဒါဥချတဲ့အချိန်လေးကြာတာလားဥချပြီးတော့မျက်စိလည်းမိတ်လိုက်ရောတခါလဲကြရောက်သွားမှသူစိတ်ကဒီကိုရှုတဲ့အာယုံစီကိုစိတ်ကမနေဘူးအဲ့နောက်ကြည့်အောင်စိတ်တွေကတခါလဲရောက်ရက်ခန့်အဲ့လိုစိတ်တွေရောက်ရက်ခန့်နေတာဒီတော့တချို့ကထိုင်ုံလေးထိုင်နေထိုင်ပြီးတော့အဲ့လိုတွေးနေရင်တွေးနေတယ်တချို့ကလည်းပဲငိုက်ရင်ငိုက်နေတယ်အိပ်ရင်အိပ်နေတယ်ဒါမှရှုမှတ်တဲ့ပုဂ္ဂိုလ်ကအင်တန်နဲ့ဒီထဲမှာရှုမှတ်နေရမှာ ထိုင်ပြီးရှုမှတ်တယ်ဘုန်းကြီးကတော့ဒီလိုပဲသုံးနေတယ်တရားထိုင်နေဆိုတာမျိုးကိုမလုပ်ချင်ဘူးတရားကထိုင်သွားရင်မဖြစ်ဘူးတရားတွေလည်းထကြပါအောင် ပြောရမလို့ဖြစ်တယ်သူတို့ကထိုင်နေထိုင်နေဆိုငုတ်တုပ်ပဲထိုင်ပြီးပြီးသွားတာသူကအိပ်ပျော်သွားတယ်ဒီလိုနဲ့မရသေးဘူးတရားတွေလည်းထကြပါအောင်ပြောရထိုင်ပြီးတော့ရှုမှတ်တယ်ရပ်ပြီးတော့ရှုမှတ်တယ်ဈဉ္ညာသွားပြီးရှုမှတ်တယ်လျှောင်းပြီးတော့ရှုမှတ်တယ်ဘုန်းကြီးဒီလိုပဲသုံးနေတယ်ဘုန်းကြီးသုံးတာတော့ဒီလိုပဲသုံးပါထိုင်ပြီးရှုမှတ်နေတယ်ထိုင်ဣရိယာပုံနဲ့ရှုမှတ်တယ် အဲလိုထိုင်ဣရိယာပုံနဲ့ရှုမှတ်တယ်တချို့ကဒီလိုရောက်တာနဲ့ပဲဘုရားတောင်ဥမချဘူးငုတ်တုတ်လေးထိုင်ပြီးတော့ရှုမှတ်ရင်တချို့ယောဂီများဆိုရင်အောင်းမင်းတွားတယ်စဉ္ညာလျှောက်တယ်လျှောက်ပြီးရောက်တယ်ထိုင်လိုက်တယ်ထိုင်ပြီးတော့ထိုင်တဲ့ကူကခြေထောက်နှစ်ခုကိုခွင်နဲ့ပြီးတော့အောင်းမအောက်ကိုတင်လင်းကိုရဲထိုင်ချတယ်ထိုင်ချပြီးတော့မျက်စိမိတ်ပြီးတော့သူမှတ်နေသလားတွေးနေသလားမသိဘူးတကယ်တော့တရားမရှုမှတ်ခင်မှာတရားပိုင်ရှင်မြတ်စွာဘုရားကိုမလိုရမှာ ဂုဏ်တော်တွေအာရုံပြုပြီးတော့ရှိခိုးဥချရတယ်မေတ္တာပွားရသေးတယ်ကိုကိုကိုအတုပကမ္မထာနေရာဖြင့်ဆင်ញင်ရသေးတယ်မတင့်တယ်တဲ့သဘောလေးမရဏနုပတိငါသိခြင်းတရားကိုမကြခင်တရားတော့မှာပါလားဆိုတာနှလုံးသွင်းရသေးတယ်အဲ့လိုနှလုံးသွင်းပြီးတော့မှခန္ဓာညာစိုက်ပြီးတော့ရှုရတာအဲ့လိုရှုရသေးတယ်ဟောကြားရင်လားဆိုတော့အခုယောဂီပုဂ္ဂိုလ်များတရားထိုင်နေဆိုထိုင်ုံလေးပဲများသောအားဖြင့်ကမ္မဋ္ဌာန်းဌာနတွေဘုန်းကြီးတို့ဆယ်ရစခန်းနေဝင်ပူးကြမှာပါပဲ။ ဆင်းစကန်းတွေဟိုစကန်းဒီစကန်းဝင်ပူးကြမှာတရားထိုင်တဲ့အချိန်လေးထိုင်လိုက်တာထိုင်ပြီးပြီဆိုရင်ပြီးပြီမြင်တာလည်းမမှတ်ဘူးကြားတာလည်းမမှတ်ဘူးဘာမှမရှိမှတော့ပြီးပြီထိုင်ပြီးတာနဲ့ကိစ္စပြီးသွားပြီတကယ်တမ်းကျတော့ဘုန်းကြီးတို့ယောဂီများအခုမြတ်စွာဘုရားကဘာတွေဟောတာလဲစကုဏသံဝရောတာတုလေစကုဏမျက်စိဖြင့်သံဝရောယာမဒေါသမောဟဆိုတဲ့ကိလေသာတရားတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ခြင်းဟာတာရုကောင်းနေကွာ ကဲမျက်စိပေါက်ကကိလေသာတွေမဝင်နိုင်အောင်နဲ့စောင့်စည်းမယ်ပိတ်ဆို့မယ်ဆိုရင်ကောင်းတယ်မျက်စိပေါက်လေးကိလေသာမဝင်အောင်တတိဥသိတဲ့စိတ်ကလေးနဲ့ထိန်းဖို့မလိုဘူးလားတဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကမျက်စိနဲ့ဆင်းတဲ့ဆုံးကပ်ကလေးမှမြင်တိုင်းမှဘယ်လိုရှုရမှာလဲမြင်တယ်လို့ရှုမြင်တယ်လို့ရှုဆိုတော့ဟောဒီမျက်စိအကြည့်ကယောမျက်စိအကြည့်ကပါလဲဟိုဘက်ကအဆင်းကြီးကလည်းပါလဲ အဲ့ဒီယုံနှစ်ခုဆုံလိုက်တဲ့အခါမှာမြင်သိမှုဆိုတဲ့တစ်ခုဝိညာဉ်နာလေးဖြစ်သွားအဲ့ဒီမှာသိမှုဆိုတာလေးကနာပဲသိမှုဆိုတာပါလေအဲ့ဒီသက်ကုဝိညာဉ်လေးကနာဟောဒီတော့ဟိုကအဆင်းကလည်းယုံမျက်စိကြည်ကလည်းယုံမြင်သိတာလေးကပါလေခဲ့ဒီတော့ဗန်နဲ့ပါပဲရှိတယ်ရှုံးတဲ့နာပဲအဲ့ဒီယုံတဲ့နာကိုမြင်အောင်ကြည့်ရမှာယောဂီတွေပဲ ဟိုကအစင်းကလည်းယုတ်ဒီကမျက်စိကြည့်ကလည်းယုတ်ဟိုမြင်သိမှုလေးကနံဟောယုံနဲ့နံပဲဘယ်မလဲယောက်ျားဘယ်မလဲမိန်းမဘယ်မလဲပုဂ္ဂိုလ်ဘယ်မလဲတတဝါဘာနဲ့ပါပဲရှိတယ်ယုံနဲ့နံပဲရှိတယ်အဲ့ဒီလိုယုံနဲ့နံကို အမှန်မြင်သွားရင်ဟိုဘက်ကကဲနှစ်သက်တာမြတ်လို့တာတွေ့တာတာကန့်ညိတာတဏလာပါအောင်မလားမလားတော့ဘူးအဲ့ဒီမြင်သိမှုလေးကလည်းတခြားရှုကြည့်လိုက်တာမြင်ပြီးရင်ဘာဖြစ်သွားတာ ပျောက်သွားတာဟိုကအဆင်းအာယုန်လေးကလည်းပေါ်ပြီးရင်ပါဖြစ်သွားတာပျောက်သွားတာဆိုတော့မြဲတဲ့တရားလားမမြဲတဲ့တရားလားကဲအဲ့ဒီမမြဲတဲ့သဘောကိုသာကိုယ်တိုင်ဉာဏ်နဲ့မြင်လေဆိုရင်ဟိုဘက်ကတဏှာလာပါဦးမလားအဲ့ဒီလိုကိုဖြစ်ပျက်ကိုတေချာမမြင်လို့တဏှာကလာနေတာတချို့ကပြောလိုက်တာဖြစ်ပျက်မြင်ပြီဖြစ်ပျက်တယ်မြင်အားလုံးဟာဖြစ်ပျက်တကူလုံးဟာဖြစ်ပျက်မှန်ပါတယ်ကိုကြီးတို့လက်ခံတယ်တကူလုံးဖြစ်ပျက်ဒါပေမဲ့ဉာဏ်နဲ့မြင်အောင်ကြည့်ပါ ဘာနဲ့မြင်အောင်ကြည့်ရမှာဉာဏ်နဲ့မြင်အောင်ကြည့်ပါတကူလုံးကဖြစ်တဲ့ဆိုတာမှန်ပါတယ်မြတ်စွာဘုရားကလည်းပဲယာကိစ္စသမှုရိယဓမ္မတပ္ပန္တံနိရောဓဓမ္မတိဒါပဲမြတ်စွာဘုရားဟောတာအကုန်လုံးဟာအကြောင်းညီညွတ်တဲ့ကပေါင်းစုံပြီးဖြစ်ပေါ်လာတယ်တဲ့ဖြစ်ပေါ်လာပြီးရင်နောက်ဆုံးချိုးပြောက်ပြည့်စည်သွားတာပဲတဲ့ဖြစ်ပြီးရင်ဘာဖြစ်သွားတာလဲဖြစ်တာပဲလို့မြတ်စွာဘုရားအကုန်လုံးကိုဟောထားခဲ့တာပဲသဗ္ဗေသင်္ခါရပါတယ်လေဒီရုပ်တရားနဲ့တရားသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလား ကဲမမြဲဘူးလို့ဟောထားတာကိုဘုန်းကြီးတို့ယောဂီတို့ကဒီလောက်ကလေးသိယုံလေးနဲ့ဘယ်လို့တရားရမှာတကယ်ဉာဏ်နဲ့ကိုအကုန်လုံးရဲ့ဒီမှာဖြစ်ပြီးပြည့်နေတဲ့သဘောတရားလေးတွေကိုအကုန်ဉာဏ်နဲ့သိဖို့မလိုအပ်ဘူးလားကိုရှုစရာအာယုံလေးရဲ့ရှုစိတ်ကလေးရဲ့ဒါလေးကပေါ်လာပြီးရင်ပြောက်ပေါ်လာပြီးရင်ပြောက်ဒီသဘောလေးကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းသိပြီးသွားဖို့လိုအပ်တယ်အဲလိုသိပြီဆိုမှတကယ်ကိုဖြစ်ပြဉာဏ်နေဖြစ်တာအဲဒီဉာဏ်နေဖြစ်လာပြီဆိုရင် ဟိုဘက်ကမြင်ကိုက်မှာမြင်ရကခံစားမှုတွေကနေပြီးတော့ဟိုဘက်တဏှာကုပါဦးမလားဗျာကုတော့ဘူးမကုတော့အဲ့ဒီမှာမတဏှာပြတ်တာပဲဝေဒနာကနေတဏှာပြတ်ဆိုတော့အဲ့ဒီလိုမှပြတ်တာဒါကြောင့်မို့သူ့ရဲ့မမြဲပုံလေးကိုသိချင်ဉာဏ်နဲ့မြင်အောင်ကြည့်မြင်အောင်ရှုပါဒီလိုမြင်အောင်ရှုနိုင်ဖို့ဆိုတာလေးပဲဘုန်းကြီးတို့ယောဂီများတမာရီအားမကောင်းပဲနဲ့တော့မြင်မမလားမမြင်ဘူးစိတ်တည်ငြိမ်မှုတမာရီတွေ အများကြီးထူတော်မှုလိုအပ်တယ်မြတ်စွာဘုရားကအကြိမ်များစွာအလုံးသောပုဂ္ဂိုလ်များကိုတမာရိဘိကဝေပါဝေထာချက်သားတို့တဲ့ဘိကဝေချက်သားတို့တမာရိတမာရိတရားတွေမိမိတန်တန်တည်အောင်ဘာဝေထာပွားကြရှုကြပွားကြမြတ်စွာဘုရားကတမာရိတရားတွေဖြစ်အောင်ရှုကြလို့မကြမကြတိုက်တွန်းတယ်တမာရိဘိကဝေပါဝေထာတမာရိဘိကဝေပါဝေထာ တမာရီဖြစ်အောင်ပွားကြအခုယောဂီများထိုင်ပြီးဖောင်းတဲ့ပိန်နဲ့ရှုတာဘာဖြစ်အောင်ရှုတာလဲကဲရက်တယ်လို့ရှုတာဘာဖြစ်အောင်ရှုတာညာနန်းနဲ့ဗလန်းနဲ့ရှုနေတာဘာဖြစ်အောင်ရှုနေတာကဲဘုန်းကြီးတို့ယောဂီများကအိတ်တယ်လို့ရှုနေတာဘာဖြစ်အောင်ရှုနေတာစားတာတောက်တာရှုနေတာလည်းဘာဖြစ်အောင်ရှုနေတာတမာရီဖြစ်အောင်ရှုနေရတာဒီလိုမှမဟုတ်လို့မရှုရင်စိတ်တွေကတည်ကြည်ပါမလား မတည်တော့စိတ်တွေကဟိုရောက်ဒီရောက်ဟိုတွေးဒီတွေးဖြစ်မှာအဲ့လိုမတွေးအောင်မူဒီမှာရှုစရာအာယုံလေးပြေးပြီးတော့ရှုနေရတာတကယ်လို့တမာတိဖြစ်လို့ရှိရင်တဲ့နောက်တစ်ဆင့်မြတ်စွာဘုရားတမာတိတော်ယထာဘုဒ္ဓံပဇာနာတိမင်းတို့စိတ်တည်ကြည်မှုတမာတိဖြစ်ပြီးရပြီဆိုရင်ကွာယထာဘုဒ္ဓဉာဏ်ကြီးရလိမ့်မယ်တဲ့ပညာရမှာလေယထာဘုဒ္ဓဆိုတာအမှန်သိတာလားအမှားသိတာလား အမှန်အတိုင်းသိတဲ့ဉာဏ်ကြီးမင်းတို့ရလိမ့်မယ်ကွာ။တမာရီမဖြစ်ဘဲနဲ့တော့ရပါမလား။မရဘူးဟိုတွေးဒီတွေးတွေးနေုံနဲ့တော့ရပါမလား။အေးတွေးပြီးသိတဲ့ဉာဏ်ကတော့ဘုန်းကြီးတို့စိတ်နာမယဉာဏ်ခေါ်တယ်။ဘာဉာဏ်ခေါ်လဲ။စိတ်နာမယဉာဏ်ခေါ်တယ်။တွေးပြီးတော့သိတဲ့ဉာဏ်စိတ်နာမယဉာဏ်စာရိဖတ်တာလို့သိတဲ့ဉာဏ်ဘုန်းကြီးဟောထားလို့သိတဲ့ဉာဏ်ဓမ္မပဋိကတွေဟောလို့သိတဲ့ဉာဏ်ကြတော့တုတ္တမယဉာဏ်။ဘာဉာဏ်လဲ။ ရှုမှတ်ပွားများရင်အထုတ်ရင်သဘောပေါက်ပြီးသိသွားတဲ့ဉာဏ်ကြတော့ဘာဝနာမယဉာဏ်ဘာဉာဏ်လဲဟေးရှုမှတ်ပွားများအထုတ်ရင်သိတဲ့ဉာဏ်မျိုးရရမှာအဲ့ဒီလိုအမှန်ကိုရုပ်ကိုရုပ်တိုင်းသိပြီးနာမ်ကိုနာမ်တိုင်းသိပြီးဖြစ်ပြီးဖြစ်တာကိုသိတယ်ပြည့်ရင်ပြတ်သွားတာကိုသိတယ်အဲ့ဒီလိုအမှန်အတိုင်းသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယထာဘူတဉာဏ်ရပါ။ဘာဉာဏ်ရသွားပြီလဲ။အမှန်အတိုင်းသိတဲ့ဉာဏ်နဲ့ဘာကိုသိတဲ့ဉာဏ်လဲ။ အေးအမှန်ကိုအမှန်အတိုင်းသိတဲ့ဉာဏ်ရသွားပြီအဲဒီလိုအမှန်သိတဲ့ဉာဏ်ကိုရသွားရင်ဒီပုဂ္ဂိုလ်တရားသိသွားတာလားမတရားသိသွားတာလားတရားသိသွားဘာတရားလဲဆိုတော့ဖြစ်ပြက်သိတဲ့ဉာဏ်ဘာကိုသိတဲ့ဉာဏ်လဲအေးဖြစ်ပြက်သိတဲ့ဉာဏ်နေရသွားအဲ့ဒီဉာဏ်မျိုးရအောင်ယောဂီပုဂ္ဂိုလ်များပထမဘာထူထောင်ရမှာလဲတမာရီထူထောင်ဖို့လိုတယ်အခုထိုင်ပြီးရှုမှတ်နေတာတမာရီဖြစ်အောင်ရပ်ပြီးရှုမှတ်နေတာတမာရီဖြစ်အောင် မိမိတို့စိတ်တွေကကာမဂုဏ်အာယုန်ထဲမှာတခါတည်းတစ်လျှောက်လုံးကျက်သန်းလာခဲ့မိသားစုနဲ့တာနဲ့သမီးနဲ့ဇနီးနဲ့မယားနဲ့ခင်မောနဲ့ဒါတွေနဲ့ပျော်မွေ့လာခဲ့အဲ့တော့ဒီမှာငုတ်တုတ်ထိုင်နေဆိုရင်ဒါတွေကြီးတဲ့ပြန်ပြီးရောက်နေတာမိမိကျက်စားခဲ့တဲ့အာယုန်တွေနဲ့ပြန်ပြန်ပေါ်နေတာအဲ့တော့တရားအာယုန်ကောင်းတဲ့အာယုန်ထဲမှာစိတ်နေဖို့ဆိုတာအင်မတန်ခက်တယ် ဘသူဖြစ်ဖြစ်လောကကြီးထဲမှာနေတဲ့ပုဂ္ဂိုလ်တွေဟာတခါတည်းတကယ့်ကိုကောင်းတဲ့နေရာနဲ့ကောင်းတဲ့အာယုံနဲ့ပျော်ဖို့သိခဲ့တယ်မပြောနိုင်ကြဘူးမကောင်းတဲ့အာယုံထဲမှာပဲပျော်မွေ့နေကြမကောင်းတဲ့အာယုံထဲမှာပဲကြက်စားနေကြအေးအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအခုတရားအာယုံထဲမှာဒီစိတ်ကလေးနေအောင်ထိုင်ပြီးရှုမှတ်နေတယ်ရပ်ပြီးရှုမှတ်နေတယ်သွားရင်ရှုမှတ်နေတယ်လျောင်းရင်ရှုမှတ်နေတယ်အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ကရှုမှတ်တယ် ဣရိယာပု၄ပါးစလုံးဘုန်းကြီးတို့ကာနုပဒနာနေနဲ့ရှုမှတ်နေတယ်ဝေဒနာနုပဒနာရှုမှတ်နေတဲ့စိတ်ကလေးဖြစ်မှမြင်တယ်လို့ရှုမြင်တဲ့အခါမှာမြင်တယ်လို့ရှုတဲ့အခါကျတော့ဟိုကမြင်ရတဲ့အစင်းကလည်းပဲမြင်ပြီးပါဖြစ်သွားတာလေပေါ်ပြီးပြောက်သွားဒီကမြင်သိတဲ့စိတ်လေးကလည်းသိပြီးပါဖြစ်သွားတာမြဲတာလားမမြဲတာလားဒီအဲ့ဒီတိုင်းမမြဲတာလေးကိုသိချင်မြင်အောင်ရှုရှုလိုက်ရင်ဟိုဘက်ကိုနှစ်သက်တွေ့တာလားရှိပါဦးမလား မရှိတော့ဘူးတခါနဲ့အဲ့ဒီနေရာတွေပဲပြတ်သွားပြီဒါကြောင့်ယောဂီပုဂ္ဂိုလ်ဟာအစင်းဆက်ခုပေါင်းစုံမှုကြောင့်မြင်မှုဖြစ်လာထိုအခါမှတ်ပါယောဂီများတဲ့မြင်ကြကလေးမှမြင်တယ်လို့မှတ်လိုက်ပါကဲဆိုကြည့်အစင်းဆက်ခုပေါင်းစုံမှုကြောင့်မြင်မှုဖြစ်လာထိုအခါမှတ်ပါယောဂီများ အစဉ်စက်ခုပေါင်းစုံမှုကြောင့်မြင်မှုဖြစ်လာထိုအခါမှတ်ပါယောဂီများဆိုကြည့် ယောဂီပုဂ္ဂိုလ်ဟိုကဆင်းအာယုံလေးနဲ့ဒီကစက်ခုမျက်စိလေးနဲ့ဆုံလိုက်တဲ့အချိန်လေးမှာမြင်မှုလေးဖြစ်လာတယ်။အဲဒီမြင်မြင်မှုခိုက်တံလေးကိုယောဂီပုဂ္ဂိုလ်ကမြင်တယ်လို့ရှုမှတ်လိုက်ပါတဲ့။အဲလိုရှုမှတ်လိုက်လို့ရှိရင်စောစောကပြောတဲ့အတိုင်းဟိုကဆင်းကလည်းပဲယုတ်ဒီကမြင်မျက်စိအကြည့်ကလည်းယုတ်မြင်သိစိတ်လေးကနမ်းဒီလိုယုံနံလေးကိုသူ့ဟာသူသဘောကျသွားပြီဆိုရင်အဲဒီမှာလောဘမဖြစ်တော့နှစ်သက်တာမြတ်နိုးတာတွေ့တာမဖြစ်တော့ ဟမ်ယုတ်ကြီးကဆိုးလုံးလို့အစင်းကြီးကမလှလုံးလို့သူ့ကိုမြင်ပြီးတော့ဒေါသဖြစ်စရာလည်းမရှိတော့အဲ့လိုလောဘဒေါသတွေတခါနဲ့မြင်ကြကလေးမှာဒီတေချာလေးရှုမှတ်လိုက်လို့ရှိရင်ယုံနံကွယ်တည်သွားပြီဆိုရင်ဒါကမြို့သမီးပဲဒါကမြို့သားပဲဒါကယောက်ျားပဲဒါကမိန်းမပဲဘာမှခွဲခြားသိတာရှိသေးရဲ့လားမရှိတော့အဲ့ဒီမြင်တဲ့အစဉ်အာယုံလေးကလည်းပေါ်ပြီးရင်ဘာဖြစ်သွားတာကဲမြဲတာလားမမြဲတာလားမမြဲတာလေးသိလိုက်တဲ့အခါကျတော့လောဘတွေဒေါသတွေဝင်သေးရဲ့လား မဝင်နိုင်တော့ဘူးကဲဆိုလိုက်မြင်စေခဏရှုမှတ်ကလောဘမဖြစ်ပြီမြင်စေခဏရှုမှတ်ကလောဘမဖြစ်ပြီဆို အေးဒါကတကယ်ရှုမှတ်နိုင်လို့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်အခုလို့ဖြစ်ပြီးပြတ်သွားတဲ့သဘောလေးမြင်သွားရင်တော့ဘယ်မှာလောဘဒေါသတွေဖြစ်နိုင်တော့မလဲအဲ့ဒီနေရာတွေတခါနဲ့ဖြတ်လိုက်ပြီးဝေဒနာကတဏှာမကူတော့ဒါပေမဲ့လို့အဲ့ဒီလောက်ထိအောင်နိုင်နိုင်နေနေမရှုမှတ်နိုင်သေးတဲ့ပုဂ္ဂိုလ်ကြတော့မြင်ရတဲ့အစဉ်အာရုံလေးမြင်ရင်သဘောကျတာလေးမဖြစ်တတ်ဘူးလားတခါတည်းရံမှာကိုယ်လိုမရှိတဲ့အာယုံကြီးမြင်ရရင်သဘောမကျမှုဒေါသတွေရောမဖြစ်ပေဘူးလား ကဲအဲ့ဒီလိုပြန်ဖြစ်လာခဲ့ရင်ရောဆိုတော့အဲ့ဒီဖြစ်တဲ့အာယုံလေးပဲပြန်ရှုလိုက်အောင်ကိုယ်စိတ်ထဲမှာလောဘတွေဖြစ်လာပြီသဘောကျနှစ်သက်မှုတွေဖြစ်လာရင်အဲ့ဒီနှစ်သက်မှုသဘောကျမှုကိုပဲရှုမှတ်ပြီးတော့ပယ်လိုက်စိတ်ထဲမှာဒေါသတွေဖြစ်လာပြီဒီဟာကြီးသူ့မြင်လိုက်တာနဲ့စိတ်တွေဒေါသထွက်လာတယ်စိတ်တိုးလာအဲ့ဒီကံမှာဒီဒေါသလေးကိုပြန်ရှုလိုက်ရှုလိုက်ရင်ဒီလောဘစိတ်ဒေါသစိတ်တွေကလည်းပေါ်ပြီးပါဖြစ်သွားတာဖြောက်သွားတာပဲကဲဆိုလိုက်လောဘဖြစ်စဉ် လိုင်းမှတ်လျင်ထိုတွင်ငြိမ့်နိုင်သည်ဒေါသဖြစ်စဉ်လိုင်းမှတ်လျင်ထိုတွင်ငြိမ့်နိုင်သည်သုဖြစ်စဉ်လိုင်းမှတ်လျင်ထိုတွင်ငြိမ့်နိုင်သည်ဒေါသဖြစ်စဉ် အဲအဲ့လိုဖြစ်ခိုက်ဖြစ်ခိုက်မြင်ခိုက်မြင်ခိုက်ကလေးကိုယောဂီကနိုင်နိုင်နေနေရှုမှတ်နိုင်လို့ရှိရင်အဲ့ဒီရှုမှတ်မှုနိုင်နေနေတဲ့ပုဂ္ဂိုလ်ရှုမှတ်မှုဟာတကယ်ကိုအဖြစ်အပျက်ကိုမြင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တကယ်ကိုအနိစ္စနုပတနာညာကောင်းကောင်းကြီးရနေတဲ့ပုဂ္ဂိုလ်ဆိုရင်လောဘဤဒေါသဤဝင်နိုင်သေးရလားမဝင်နိုင်တော့ဘူးတကယ်လို့ကိုယ်ဟာမရှုမှတ်နိုင်သေးဘူးနမနိုင်နေသေးဘူးဖြစ်ပျက်တည်ဉာဏ်လည်းမရသေးဘူး အနိစ္စနုပဒနာဉာဏ်နဲ့ကိုမရသေးဘူးဆိုရင်မြင်ရတဲ့အစဉ်လေးကြည့်လိုက်ရင်သဘောကျတာနှစ်သက်တာမဖြစ်ပေဘူးလားကိုယ်လိုမရှိတဲ့အာယုံဆိုရင်မြင်ရရင်သဘောမကျမနှစ်သက်တာမဖြစ်နိုင်ဘူးလားဖြစ်နိုင်ရင်အဲ့ဒီလောဘဖြစ်လာရင်လိုချင်မှုနှစ်သက်မှုလေးကိုပြန်ပြီးရှုလိုက်လောဘကိုပဲပြန်ရှုဟေးစိတ်ဆိုးစိတ်ပြတ်မှုဒေါသလေးဖြစ်လာရင်အဲ့ဒီဒေါသစိတ်လေးကိုပဲပြန်ရှုရှုလိုက်ရင်ဒီလောဘစိတ်ကလည်းပေါ်ပြီးပါဖြစ်သွားတာဒေါသစိတ်ကလည်းဖြစ်ပေါ်ပြီးတော့ပါဖြစ်သွားတာ ဖြုတ်သွားတာကြီးတယ်ပဲဒါကြောင့်မို့လောဘဖြစ်စဉ်လိုက်မှန်ရင်ထိုးတွင်ငြိမ့်နိုင်တယ်ဒေါသဖြစ်စဉ်လိုက်မှန်ရင်ထိုးတွင်ငြိမ့်နိုင်သည်လို့ပြောတာဒါကြောင့်ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးတော့ရှုမှတ်ယုံလေးနဲ့ထိုင်တဲ့အချိန်လေးရှုမှတ်နိုင်လို့ရှိရင်အာယုံမှတ်စိတ်မိနေရင်အဲ့ဒီအချိန်လေးတော့ကိလေသာမကင်းဘူးလားကဲထိုင်ရကနေဖြုတ်ပြီးတော့ဘာမှမရှုမှတ်တော့ဘူးမြင်တာလည်းမရှုဘူးကြားတာလည်းမရှုဘူးခြေလမ်းတိုင်းလည်းမရှုဘူးဆိုရင် ကိလေသာမဝင်နိုင်ဘူးလားကဲယောဂီပုဂ္ဂိုလ်ဆိုတာတကယ်ကိလေသာမဝင်အောင်ကိုယ့်ရဲ့တဏ္ဍာမှာလုံးဝကိလေသာတွေဘယ်မှဝင်မလာနိုင်အောင်ဆောင်းရှောက်မယ်ဆိုရင်ကတော့အဲ့ဒီမြင်ကိုက်မှာရောကိလေသာမဝင်အောင်မရှိရဘူးလားကြားကိုက်မှာရောမရှိရဘူးလားအနတ်နံကရတာစာတိကိုက်တွေမရှိရဘူးလားအတွေ့အထိတွေ့ထိပဲဒီရောမရှိရဘူးလားစိတ်ကူးစဉ်းစားကြံစည်ကိုက်မှာရောမရှိရဘူးလား တကယ်လို့မရှုနိုင်ရင်မရှုနိုင်တဲ့နေရာကကိလေသာမဝင်ဘူးလားရှုနိုင်ရင်ရှုနိုင်တဲ့လောက်ကိလေသာမငြိမ်းဘူးလားငြိမ်းနိုင်တယ်တရားဘု து ကိုဟောတာလဲဆိုရင်ယဟန်၅ပါးကိုဟောတာဘု து ကိုဟောတာယဟန်တော်၅ပါးဟောတာယဟန်တော်ကြီး၅ပါးကိုလိုကြီးတွေအသက်ရွယ်ကြီးပြီကြီးမှသာသနာဝင်ရောက်တယ်ဝင်ရောက်ပြီးတော့သူတို့တရားအထုတ်တယ်အထုတ်တဲ့အခါမှာသူက ဒီသက္ကုတ္တကာဏစိန်ဝါကာယမနဆိုတဲ့ဒီတော်ရတယ်ထိညာတဲ့ကံမှာတပန်းတော်ယဟန်ကြီးကတော့သူကသက္ကုံတရေကိုထိနေတယ်ဘာကိုထိနေမျက်စိပေါက်ကကိလေသာမဝင်အောင်ဆိုပြီးတော့သူကတော့မျက်နှာကြီးချမ်းဓမ္မမို့အဘောသင်္ကန်းကြီးအုပ်တာဘယ်အောင်ကြည့်ကိလေသာမဝင်အောင်ဟိုးတပန်းကတော့တခါလဲနားပေါက်ကကိလေသာမဝင်အောင်ဆိုပြီးနားကုံဆိုအဲ့လိုပေါ့ နှာခေါင်းပေါက်ကကိလေသာဝင်မှကြောက်တဲ့ပုဂ္ဂိုလ်ကနှာခေါင်းအနက်မလာအောင်နှာခေါင်းနဲ့ဂုံးပိတ်အဲ့လိုပေါ့သူကတစ်ခုစီတစ်ခုစီထိန်းနေတာကိုဟာကိုသူကလည်းသူထိန်းနေတာလေးထိန်းတာကိုကလည်းကိုထိန်းနေတာလေးထိန်းတာအဲ့လိုလေးနဲ့ထိန်းပြီးတော့နေကြအဲ့တော့တနေ့ကိုသူတို့၅ပါးဆုံရတဲ့အခါကျတော့အရှင်ဘုရားကဘယ်တော်နာကိုထိန်းတယ်လဲမေးတာဟာကိုတော့တပည့်တော်ကမျက်စိထိန်း ယသိဒ္ဝါဒထိန်တာရှင်ဘုရားကတပည့်တော်ကနာသောတာဒ္ဝါဒထိန်တယ်ဟောကုကန္နဒ္ဝါဒထိန်တယ်ဇင်ဝဒ္ဝါဒထိန်တယ်ကာယဒ္ဝါဒထိန်တယ်၅ပါးအဲ့တော့ဒီထဲမှာဘသူဟာခက်တုံးလဲဆိုတော့တို့ကကိုဟာကိုပဲဟိုကလည်းစကုဒ္ဝါဒထိန်တဲ့ပုဂ္ဂိုလ်လည်းဟာကိုတော်တို့ဟာအပကြီးကတပည့်တော်မျက်စိကမလွယ်ဘူးကိုတော်မျက်စိကမလွယ်ဘူးကိုတော်အကုန်ကြည့်ကျင်တယ်ဟုတ်တယ်ပေါ့ယောဂီတွေကြည့်ပါလားဟိုနာတောက်သူကမျက်စိကကိုလဲကြည့်နေတယ် ဒီနန်းကဆက်ဆက်ဆက်ဆိုသူကဖွင့်ကြည့်နေပြီ။ဩခက်လာကြီးလား။အဲ့ဒါတမစိမရတဲ့ပုဂ္ဂိုလ်ရဲ့စိတ်မတည်ငြိမ်မှုတဲ့ပုဂ္ဂိုလ်ရဲ့တဘာဝအပြအဲ့ဒါပြ။ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကအကဲခတ်တယ်ဆိုတာအဲ့ဒီအိန္ဒြေတွေကိုအကဲခတ်တာ။တခြားအကဲခတ်တာမဟုတ်ဘူး။ယောဂီတို့အိန္ဒြေကိုအကဲခတ်တာ။အခုအိန္ဒြေကိုမထင်သိနိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒီနန်းမှာတစ်ခုခုလေးလှုပ်ကြည့်လိုက်။လှုပ်လိုက်ရင်ရုပ်ဆိုတကလည်းချက်ချင်းလဲကြည့်တာတော့။ အဲ့ဒီပုဂ္ဂိုလ်ကဘာမှဣန္ဒြေကိုမထိနိုင်သေးဘူးစိတ်မငြိမ်အင်မတန်စိတ်ပေါ်ပါတဲ့ယောဂီပဲဆိုတာသိတာတော့စိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်ကဘာသာကြားလို့မှလည်းမကြည့်ဘူးနောက်ပိုင်းကိုနန်းကပုဂ္ဂိုလ်ပြောရရင်များထိုင်ရင်းနဲ့နောက်ပြက်လာပြီးဘုံဆိုလဲကြတယ်လဲမကြည့်ဘူးအကျိုးယောဂီကရှေ့မကြဘူးနောက်လဲကြတယ်အဲ့ဒီမှာနောက်လဲကြလို့ဟိုမဟာစီရိတ်တာဖန်ရင်ဓမ္မယုံကြီးတစ်ခုလုံးတအုံးတကြွကြွဖြစ်သွားတဲ့တာရကလေးရှိခဲ့ဘူးတယ် အဲ့ဒီမှာည7နာရီချိန်7နာရီကနေ9နာရီချိန်မှတရားထိုင်အဲ့ဒီတက္ကမကြီးရဲ့နာမည်ကိုဘုန်းကြီးဒီကနေ့ထိအောင်မပြောက်သေးဘူးဘာလို့လို့မပြောက်လဲဆိုတော့ तू ကဒီလိုဟာကြီးဖြစ်အောင် तू လုပ်လိုက်တာအဲ့ဒီတက္ကမကြီးနာမည်ဘုန်းကြီးတခြားဟာတွေမေ့ခြင်းမေ့တယ်အဲ့ဒီတက္ကမကြီးမေ့ကိုမမေ့ဘူးဖြစ်တယ်တော်ညက်တယ်သူနာမည်ရတယ်မှတ်လည်းမှတ်မိတယ်တော်ညက်တယ်အဲဒါနဲ့သူသူအသက်ကလည်းပဲ60ကျော်ကျော်လောက်တော့ရှိနေပါအဲဒါနဲ့ ုန်းကြီးကရှင်းနိုင်ဆိုရင်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးထံကိုသွားတယ်ညအဲဒီမှာဆရာတော်ဘုရားကြီးထံလျှောက်ထားဆရာရှိတာလျှောက်ထားဆရာတော်အမိန့်ရှိတာတွေကိုမှတ်သားနောက်ဆုံးဆရာတော်ဘုရားကြီးကျိမ့်ပြီဆိုတဲ့အချိန်မှာဘုန်းကြီးဆရာတော်ဘုရားကြီးရဲ့အိယာနေရာတွေပြင်းဆရာတော်ဘုရားကြီးအိယာတွေရောက်ပြီဆိုတဲ့အခါမှာဘုန်းကြီးချင်းတော်မှာချဘေးကနေပြီးချင်းတော်လေးတွေဖြည့်ဒါဘုန်းကြီးရဲ့နေတဲ့အလုပ်ပဲဒါဆရာတော်ဘုရားကြီးကိုဘုန်းကြီးအိယာပေါ်ရောက်ပြီးတန်အောင် ဆရာတော်ဘုရားကြီးအဲ့ရပေါ်ရောက်ပြီဆိုမှဘုန်းကြီးကအခန်းမီးတွေအလုံးပိတ်တကားပါတော့ခံပြီးတော့ဘုန်းကြီးထွက်သွားတာဒါဘုန်းကြီးရဲ့နေ့စဉ်လုပ်မနေ့ရောက်ပြီဆိုရင်ဆရာတော်ဘုရားကြီးအဲ့ရမှာထပြီးတော့တရားတွေပါတွေအထုတ်ဖြုတ်ပြီးပြီဆိုရင်ဘုန်းကြီးမနေ့9နာရီခွဲလောက်မှာဘုန်းကြီးဆရာတော်ဘုရားကြီးကြောင်းပေါ်တက်သွားဒါကမနေ့ပိုင်းမှာယောဂီတို့လိုပဲယောဂီတို့က3နာရီခွဲမှာဒါဘုန်းကြီးတို့က အဲယောဂီတို့က3နာရီမှမဟာစီမထားရတယ်။ဘုန်းကြီးတို့က3နာရီခွဲမှထားပြီးတော့ဆရာတော်ဘုရားကြီးနဲ့အတူစံကြောင်းတော်ပေါ်မှာတရားထိုင်ဘုရားဝတ်တဲ့တရားအားထုတ်။အဲ့ဒီအချိန်လေးမှာဘုန်းကြီးဘာမှတန်ရှင်းရမလုပ်သေးဘူး။အဲ့ဒါပြီးအာယုံဆုံးစားတယ်။အာယုံဆုံးစားပြီးတော့ဆရာတော်ဘုရားကြီးကတ္တနာနားပြီးပြီဆိုမှ9နာရီခွဲလောက်ကြာမှာဘုန်းကြီးအဲ့ဒီမှာဓမ္မဆရာတော်ကြီးစံကြောင်းပေါ်တက်သွား။တက်သွားပြီးတော့အဲ့ဒီမှာရှင်တော်နေပါတွေကိုအားလုံးတတ်တရရဖြစ်အောင်ဘုန်းကြီးဆောင်ဆောင်ရွက်ရတယ် ရာတော်ဘုရားကြီးရဲ့အိယာနေရာတွေအားလုံးပြင်ခင်းအလုံးတတရရဖြစ်အောင်လုပ်ပြီလုပ်ပြီးတဲ့အခါမှာထွေးကနေဆရာတော်ဘုရားကြီးနာမှာထွေးကနေဘုန်းကြီးဆေးကြောတယ်နောက်အားလုံးဆရာတော်ဘုရားကြီးရဲ့အခန်းထဲမှာတန်ရှင်ရေးဘုန်းကြီးလုပ်တယ်အဲ့ဒါဘုန်းကြီးရဲ့နေ့စဉ်ဆောင်ရွက်နေကြလုပ်တယ်အဲ့ဒါညနေပိုင်းမှာတစ်ခါတစ်ချိန်ဆရာတော်ဘုရားကြီးတည်တယ်အဲ့မှာတစ်နေ့ကို၃ချိန်၄ချိန်ဘုန်းကြီးဆရာတော်ဘုရားကြီးနာမှာသွားတော်ပြီးတော့ဆောင်ရွက်ဆရာဆရာကြီးဆောင်ရွက်ပေးအခုလိုညအချိန်မှာဘုန်းကြီးရောက်သွား ရှင်းနိုင်လောက်မှရောက်သွားတော့ဘုန်းကြီးဆရာတော်ဘုရားကြီးနဲ့မှပြုဝဲကိစ္စလေးတွေဆောင်ရွက်နေအဲ့ဒီအချိန်မှာဘုန်းကြီးဓမ္မယုံကြီးဘဝနေပြီးတော့အတန်နေဆူညံနေတဲ့အတန်နေပြောရရင်ကတော့အော်ဟစ်ပြီးတော့ကြောက်ကြောက်ကြောက်လန့်လန့်နဲ့အော်ဟစ်အငိုယိုတဲ့အတန်နေကြားကြားတဲ့အခါမှာဘုန်းကြီးဆရာတော်ဘုရားကြီးကြောင်းဘဝနေပြီးတော့တကားဘောက်ကိုဖွင့်ပြီးတော့အဲ့ဒီဘက်ကိုနားဆွင့်ကြည့်လိုက်ယောဂီတွေအဲ့ဒီယောဂီတွေရဲ့ဘုန်းကြီးဓမ္မယုံရှေ့မှာအဲ့ဒီမှာဒီမှာအပေါ့ဝါကအဆောင်တလဝံနေရှိတယ် အဆောင်ဒလဝန်နေရှိတော့ဒလဝန်နေရလေဒီဓမ္မယုံတွေကဆူညာနဲ့အတန်လဲကြားလိုက်ရောတို့စိတ်ထဲမှာဘာထင်လဲဆိုဟာတို့ဒီနားမှာရှိနေရဲ့ဓမ္မယုံတွေတခိုးဝင်နေဆိုပြီးတော့အဲ့ဒီမှာအဆောင်ဒလဝန်နေကဝိုင်းပြီးတော့ဝိုင်းဟာဝိုင်းဟာနဲ့တခါအဲ့ဒီဓမ္မယုံရှိကနေអော်ပါလေရောအဆောင်တွေကဝိုင်းဟာဝိုင်းဟာអော်လေယောဂီတွေကပြင်မဲ့မထွက်ရဲလေပြင်မဲ့ကနေဝိုင်းဟာဝိုင်းဟာနဲ့អော်တော့ယောဂီတွေကပြင်မဲ့မထွက်ရဲတော့အတွင်းထဲမှာ အဲ့ဒါနဲ့ဘုန်းကြီးအပေါ်ကနေပြီးတော့ကျောင်းပေါ်ကနေဆင်းလာဆရာတော်ကြီးကျောင်းပေါ်ကနေဆင်းလာမြန်မြန်ပဲခတ်တုတ်တုတ်ဆင်းလာခဲ့ပါဆင်းလာရင်ကနေပြီးတော့ဆရာတော်ဘုရားကြီးကျောင်းပေါ်မှာလိုက်ကာတွေလိုက်ကာတွေကိုဘုန်းကြီးတို့ဟိုဘိန်းလေးတွေနဲ့ဆွဲတဲ့လိုက်ကာတွေအခုခေတ်လိုကျူးဆွဲမဟုတ်ဘိန်းလေးတွေနဲ့ဆွဲရဆိုဘိန်းလေးတွေထင့်နေရင်ဘုန်းကြီးတို့ဒီမှာအောက်ကနေပြီးတော့တုံးနဲ့ထိုးပေးရအဲ့ဒီတောင်ဝေးတစ်ခုကိုဘုန်းကြီးယူလာတယ်ယူပြီးဆင်းလာဆင်းလာတဲ့အခါကျတော့အဲ့ဒီမှာအဲ့ဒီ ဆူညံနေတဲ့ရှေ့ရပုဂ္ဂိုလ်တွေအဆောင်တလဝန်းတွေကိုမေးတယ်မင်းတို့ဘာဖြစ်ကြတာလဲတော့ဒီထဲမှာတခိုးဝင်နေတယ်တဲ့ယောဂီတွေမှာဆူညံနေတယ်ဒါနဲ့ဘုန်းကြီးအတင်းဝင်သွားဝင်သွားတဲ့အခါကျတော့ဟိုဟာချင်းစကားတကားတွေချင်းစကားတကားတွေကိုဘုန်းကြီးစောဖွင့်ဖွင့်လိုက်တဲ့အခါကျတော့ဟိုထဲမှာကြည့်လိုက်တော့အာပြေးတဲ့လူဟာပြေးတိုက်လဲတဲ့လူဟာလဲမှောက်ရက်လဲတဲ့လူဟာလဲလဲပြီးငိုတဲ့လူဟာငိုတတိလက်တဲ့လူဟာတတိလက်ဘာတွေနဲ့ဖြစ်ကြပါလဲအဲ့ဒီမှာတခါလဲဘာဖြစ်ကြတာတော့ဘုန်းကြီးអော်လည်းမရဘူးပြေးអော်တန်ကြားလေးပြေးလေတခါလဲ ကိုကပြင်မက်ကနဲ့ဝိုင်းဟာဆိုတော့လေပြင်မက်လည်းမထွက်ရဲအဲ့ဒီမှာဓမ္မယုံနဲ့လုံးချပတ်ချာနဲ့တယောက်နဲ့တယောက်မျက်နှာချင်းဆိုင်တိုက်လဲအဲ့လိုတွေဖြစ်တာတယောက်တယောက်လည်းမြင်မုံမရတော့ပါဘူးကြောက်ကြောက်တဲ့စိတ်တွေဖြစ်ပြီးတော့အဲ့ဒီကြတော့မှဘုန်းကြီးကပါလုပ်လိုက်လေဆိုတော့ပန်လာတဲ့အဲ့ဒီတောင်ဝေးကြီးနဲ့ကျန်းအဲ့ဒီဖန်ရဓမ္မယုံကကျန်းကကျန်းကင်းဖြစ်တယ်အခုလိုပါကင်းမဟုတ်ဘူးကျန်းကင်းဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးကအဲ့ဒီကျန်းကင်းကြီးကိုပန်လာတဲ့တောင်ဝေးနဲ့ဘုံဘုံနဲ့ရိုက်တယ် အဲ့ဒီမှာ၄၅ချက်လောက်ရိုက်တာအကုန်လုံးကိုတကားတော့ပလက်လန်လဲပြေးနေတဲ့ကိုယ်တွေဘာဖြစ်ကုန်လဲမသိဘူးတကားစိတ်တွေလျှော့ချလိုက်သလားဘာလားမသိဘူးအကုန်လုံးပုံရက်တွေလဲကုန်လဲကုန်တော့မှဘုန်းကြီးကဒီထဲမှာယောဂီအဆောင်နေဘယ်မလဲထွက်ခဲ့အဲ့ဒီမှာအဆောင်နေထွက်ခဲ့ဆိုတော့ဟိုအဖွားကြီးမေတိလားရှင်အဖွားကြီးတွေရောကုတုကုတုနဲ့ထွက်လာဘာလို့တာလဲထွက်ခဲ့အဆောင်နေဒါဘာဖြစ်တာလဲဆိုတော့သူတို့လည်းမမှန်သိဘူးသူတို့လည်းကြောင်ကန့်နေကြတော့သူတို့တိုက်လဲမှာဆိုလို့ ဘာမှမသိဘူးအဲ့ဒါဘာမှမသိဘဲနဲ့ဘယ်လိုဖြစ်သွားမှန်းကိုဘယ်ဘာမှသိမှာတော့အကုန်လုံးကငိုက်နေတဲ့ဥစ္စာပဲဘယ်နဲ့လုံးမဘာမှမသိတော့ဘူးဘာကစဖြစ်လို့ဖြစ်မှန်းကိုမသိတဲ့အခါကျတော့အဲ့ဒီမှာမေးလို့လည်းမရတော့ဒါနဲ့ဘုန်းကြီးကကဲကဲဟိုမှာတတိလက်တဲ့ပုံကိုယ်တွေကိုတတိရအောင်လှုပ်ကြဘာလှုပ်ကြဟိုမှာရေခတ်တိုက်ကြဘာလှုပ်ကြညာလှုပ်ကြနဲ့ဘုန်းကြီးကအဲ့ဒီမှာဘုန်းကြီးအတန်လေးဟိုမှာအဲတန်ခါစင်ပေါ်မှာဘုန်းကြီးတက်ပြီးတော့ပြောဆိုစောင့်ရှောက်တော့မှအဲ့ကြမှာတခါလေအကုန်လုံးကပြန်ထလာ အဲတတိယတဲ့ပုဂ္ဂိုလ်တွေကလည်းထထပြီးတော့မှကဲအကုန်ပြန်ကိုယ်ဆောင်ကိုပြန်အကုန်ထကိုပစ္စည်းကိုယူသွားကြဆိုဘုံညာပြန်လှုပ်လိုက်ဒီနေ့ဒါတရားထိုင်ခိုင်းလို့ရမှာမဟုတ်တော့ဘူးဆိုပြန်လှုပ်လိုက်ပြန်လှော်ပြီးတော့မှဒါဘာမှဖြစ်တယ်လဲမနဲ့ကြမှာဒါဒီအဆောင်တွေပဲခေါ်စစ်ရမှာပဲဘာဘယ်လိုဖြစ်တယ်လဲဆိုတာသိအောင်ဒါပေမဲ့ဘုန်းကြီးမနဲ့အာယုံစွန်းစားပြီးတော့ပြန်လာတော့ဘုန်းကြီးအခန်းထဲမှာဘုန်းကြီးနေအဲတော့အာယုံစွန်းစားပြီးသားဆိုတော့ဒါပေမဲ့လို့မိကလည်း ခမ်းမောင်မောင်ရှိသေးတော့ဘုန်းကြီးမီးလုံးလေးဖွင့်တယ်မီးလုံးလေးဖွင့်ပြီးတကားပေါက်လေးစီထားတဲ့အခါမှာတကားပေါက်ကိုလာခောက်တယ်လာခောက်တော့ဘယ်သူလဲလို့မေးတော့တက္ကမကြီးအတန်ဒီအချိန်ပါလောက်လာတာလေဘုန်းကြီးကမီးဖွင့်ထားတဲ့အချိန်မျိုးကိုညပဲဖြစ်စေမနေ့ပဲဖြစ်စေမီးဖွင့်ထားရင်ဘုန်းကြီးသိမလားဒါမီးဖွင့်ထားတယ်ဆိုတာအမှောင်ရှိသေးလို့ဖွင့်ထားတာအမှောင်ရှိနေတဲ့အချိန်မှာမတုကမာလေဘုန်းကြီးကြောင်းထဲမှာမဝင်အောင်ဘုန်းကြီးလုံးဝလက်မခံပါတော့အဲ့တော့ဘုန်းကြီးကဒီအကြီးပဲဖြစ်စေအငယ်ပဲဖြစ်စေလုံးဝလက်မခံဘုန်းကြီးအတင်းအောင်လှော့တယ် ဘာကိစ္စလဲဒီချိန်ကြီးမှာမီးဖွင့်ထားတာမသိဘူးလားအဲ့ဒီမှာအတွင်းကနေអော်တယ်မဟုတ်ပါဘူးဗျာတပည့်တော်ရှောက်เสียရှိလို့ဘာရှောက်เสียဒီချိန်ရှောက်ရတာလဲဘာလဲမဟုတ်ပါဘူးတပည့်တော်ရှောက်เสียလေးကိုရှိလို့မရှောက်ဟရင်မဖြစ်လို့ကဲဒါနဲ့ဘုန်းကြီးထအဲ့ဒီမှာကိုထိုင်နေရနေထပြီးတကားကိုဖွင့်ပြီးကဲပြောဘာကိစ္စလဲအဲ့ဒီပြင်မဲ့တင်ထိုင်ထိုင်ကြပြီဘာကိစ္စလဲမေးအဲ့ဒီကြတော့မှသူကမနေညာတာဖြစ်တာတပည့်တော်အကြောင်းပါတပည့်တော်အကြောင်းပါသူတော့ဘုန်းကြီးပို့တော်တာထွက်တာ ခင်ဗျားကိုကျုပ်မနှိမ့်ကြတာဘာဖြစ်ကြတာလဲမေးတော့ခါတော့ဘာလို့မပြောလဲအဲ့ဒီအချိန်တုန်းကသာပြောရင်တပည့်တော်ဝိုင်းပတ်ကြမှာအဲ့ဒီအချိန်တုန်းကပြောလိုက်ရင်တပည့်တော်ကိုဝိုင်းပတ်ကြတော့မှာတဲ့ဒါကြောင့်မို့တပည့်တော်မပြောရဲလို့ပါဗျာကဲပြောစမ်းဘာဖြစ်တာလဲတပည့်တော်မနှိမ့်ကြတာငိုင်းလိုက်တာဗျာထိတ်လို့မရဒီဘွာတပည့်တော်ငိုင်းလိုက်တာထိတ်လို့ကိုမရဘူးဗျာဘယ်လိုထိုင်မှန်းကိုမသိဘူးအဲ့ဒါငိုင်းရှေ့ငိုင်းနောက်ငိုင်း ထိန်းလို့မရဘူးလေတပည့်တော်မျက်နှာလည်းသွားတက်ပါတယ်ဗျာတဲ့တတိပြန်ထိုင်လည်းမရအောင်နိုင်တယ်နိုင်တဲ့အခါတပည့်တော်နောက်ကိုလန်ပြီးကျသွားတယ်ဗျာနောက်လန်ကျသွားတော့နောက်ကယောဂီလေးရဲ့ရင်ဝင်တဲ့ခေါင်းကသွားကျအဲ့ဒီမှာခေါင်းကသွားကြတော့ဟိုယောဂီလေးကလည်းတတိတမာရီဖြစ်စားပေါ့တတိတမာရီဖြစ်စားယောဂီဟာအတန်လေးကြတာတော့ဒိန်းဆိုလန့်တာလေသူကယောဂီတို့ဒါသိပါတယ် ဒါတကယ်ကြိုးစားနေတဲ့ပုဂ္ဂိုလ်ဟာတကယ်တမ်းတတိလေးဖြစ်စတမာရီလေးဖြစ်စဆိုရင်ဘာသာနည်းကျနောက်ကလူကအန်းဆိုရင်တောင်တော့ကဒိန်းဆိုပြီးတခါလေနှလုံးတွေခုံးလာတာအတင်းကိုဒီရင်တွေပန်းတွေတုံလောက်အောင်လန့်လန့်သွားအဲ့ဒါတတိတမာရီဖြစ်စခေါ်တယ်အာမကောင်းသေးခင်တတိတမာရီလေးဖြစ်စယောဂီပုဂ္ဂိုလ်ဟာအတန်လေးကြားတာတောင်လန့်တတ်တယ်အဲ့တော့သူ့ရဲ့ဒီမှာထိုင်ပြီးရှုမှတ်နေတဲ့သူ့ရင်ခွင်ထဲကိုဒီမှာခေါင်းကြီးကျလာတာဆိုတော့အဲ့ဒီမှာဟိုကလန့်ပြီးအမေးဆိုပြီးတော့တခါထပြေးတာ ပြောတော့သူကပြောတယ်တပည့်တော်ဆွဲတယ်ဗျာဆွဲဆွဲကုန်မရသူကလည်းအမင်းဆိုပြီးអော်ပြီးတန်းပြေးတယ်တန့်ကြည့်တဲ့အခါကျတော့ဒီလမ်းပေါ်ရှိတဲ့ညတခါလေယောဂီတွေတိုက်လဲတိုက်လဲတော့ဟိုကဒဲတဲ့ယောဂီတွေကထားပြေးအကုန်လုံးကတခါဟိုဟိုဘလုံးသုံးကားတွေဖြစ်ကုန်တာပေါ့အကုန်တိုက်တဲ့လူကလည်းခါတိုက်တဲ့လူကသူ့တိုက်သွားတာဘာမှမသိဘူးရှေ့ကပြေးဒီတော့အဲ့နော်အိယာကလန့်လို့ဘာလို့မှမသိပဲထားပြေးတယ်ပြေးပဲ အကုန်လုံးကတကားအဲ့ဒီမှာထပြီးတော့တရားနဲ့တရားမျက်နှာချင်းဆိုင်တိုက်အဲ့လိုတွေဖြစ်ပြီးတချို့မြတ်ဆိုရင်နားတွေဟိုပြောရရင်တော့စပင်းနေနဲ့ညစ်ပြီးပြတ်တာတွေဘာတွေတောင်ရှိတယ်အဲ့ဒီမှာသွေးတွေတကားနဲ့ချင်းနေနေတာအဲ့လိုတွေဖြစ်သွားတာတွေရှိပါတယ်အဲ့ဒီမှာဒီလိုဖြစ်သွားတာဗျာတပည့်တော်အိတ်ငိုက်လုံးလိုဖြစ်တာပါတရားမဘုန်းကြီးကယောဂီများငိုက်နေရင်လေတရားနေအတင်းတရိထားတိတ်ငိုက်တဲ့ပုဂ္ဂိုလ်ဆိုရင်ဘုန်းကြီးဒီမှာစက်ကလေးကင်ပြီးတော့ဘုန်းကြီးအတန်ပေးလေးရှိတယ်ဒါမှမဟုတ်လေဟိုတရားငိုက်နေလို့ လက်ပြီးမတော်လို့များနောက်လန်ရင်စောစောကလို့ထပြေးမှကြောက်လို့အဲလိုလန့်ပြီးထပြေးမှတွေကိုစိုးရင်လို့ဘုန်းကြီးကဘုန်းကြီးရှိနေတဲ့အချိန်ယောဂီငိုက်ရင်ဘုန်းကြီးအတန်ပေးတယ်ယောဂီတို့မိနစ်ဘယ်နှမိနစ်သာလိုပါတော့တယ်ဘာဖြစ်ပါပြီဝိရိယလေးတိုးလိုက်ပါစိတ်လေးကိုတင်းလိုက်ပါဘုန်းကြီးသတိပေးနေတာအဲ့ဒါဘာဖြစ်လဲဆိုဒီထဲမှာတယောက်ငိုက်နေပြီဒါမအောင်မေတော့တိတ်ကိုငိုက်နေတယ်အဲ့ဒီပုဂ္ဂိုလ်ငိုက်နေတဲ့အတွက်ကြောင့်မို့ဒီမှာသူကိုကိုသူထိန်းနိုင်အောင်မို့ဘုန်းကြီးလုပ်ပေးနေတာတတိပေးနေတာဒါကြောင့် ဘုန်းကြီးတို့ယောဂီများတရားထိုင်နေထိုင်နေဆိုပြီးထိုင်ုံလေးမထိုင်ပါနဲ့ထိုင်ဣရိယာပုနဲ့ရှုမှတ်ပါဘာလို့ရမှာလဲရှုမှတ်ပါသေးသေးချာချာရှုမှတ်ပါရှုတဲ့အခါမှာတမာတိဘိကွေပါဝိဒဘာဖြစ်အောင်ရှုမှတ်ရမှာလဲတမာတိဖြစ်အောင်ရှုမှတ်ကြပါကိုယ်စိတ်တွေကိုဘေးကိုအဝေးကိုမလွင့်အောင်အိမ်ကိုပြန်မရောက်အောင်အပေါင်းအသင်းစီမရောက်အောင်စီးပွားရေးစီမရောက်အောင်ကိုရှုမှတ်နေတဲ့အာယုံလေးထဲမှာကိုယ်စိတ်ကလေးနေအောင် ကြိုးစားပြီးတော့မလုပ်ရမှာလဲရှုမှတ်ပါရှုမှတ်လို့ကိုရှုမှတ်တဲ့ဖောင်းမှုပိန်မှုအာယုံလေးပေါ်မှာကိုယ်စိတ်ကလေးနေပြီဆိုရင်အဲ့ဒီယောဂီစိတ်ဟာငြိမ်လာလားပြန့်လာလားငြိမ်နေပြီဆိုရင်တည်ကြည်တာလားမတည်ကြည်တာလားတည်ကြည်လာတဲ့ကိုပါဠိလိုတမာတိလိုခေါ်တယ်တည်ကြည်တာကိုပါဠိလိုပါတယ်လေတမာတိစိတ်လေးတီးလာပြီဆိုရင်ကိုရှုမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးတီးနေပြီဆိုရင်ဒါတမာတိဖြစ်နေတာ ကိုရှိမှတ်တဲ့အာယုံပေါ်မှာစိတ်မတည်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တမာတိဖြစ်ပါမလားမဖြစ်ဘူးအဲ့တော့တမာတိဘိက္ခွေပါဝေဒမြတ်စွာဘုရားချက်သားတော်တမာတိဖြစ်အောင်အားထုတ်ကြတမာတိဖြစ်အောင်ကြိုးစားကြထိုင်ရင်လည်းတမာတိဖြစ်အောင်ရရင်လည်းတမာတိဖြစ်အောင်ဇင်ညာသွားရင်လည်းတမာတိဖြစ်အောင်ကိုယ်အဆောင်မှာကိုယ်နေရင်လည်းပဲပါဖြစ်အောင်လေတမာတိဖြစ်အောင်ရှုမှတ်ကြထိုင်ရင်ဖြစ်ဖြစ်ရရင်ဖြစ်ဖြစ်လဲရင်ဖြစ်ဖြစ်ဇင်ညာသွားရင်ဖြစ်ဖြစ်ရှုမှတ်ဘယ်ဣရိယာပုနဲ့ရှုရှုရှုနေရင်တမာတိမဖြစ်နိုင်ဘူးလား ဟေးတမာရီဖြစ်အောင်ရှုမှတ်ကြအဲဒီလိုတမာရီဖြစ်ပြီဆိုရင်ယထာဘူတံပဇာနာတိတမာတိတော်ယထာဘူတံပဇာနာတိတမာတိတော်စိတ်တည်ကြည်မှုတမာတိဖြစ်ပြီဆိုရင်ယထာဘူတံရုပ်ကိုရုပ်အတိုင်းနာမ်ကိုနာမ်အတိုင်းမမြဲတာကိုမမြဲတဲ့အတိုင်းပဇာနာတိမင်းသိလိုက်မယ်တဲ့ကဲမမြဲတာကိုမမြဲတဲ့အတိုင်းသိတယ်ဆိုတာအမှန်သိလားအမှားသိလား ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိတယ်ဆိုတာအမှန်သိလားအမှားသိလားဒီအဲ့လိုအမှန်သိသိပြီဆိုရင်တရားသိတာလားမတရားသိတာလားအဲ့လိုတရားသိသွားတာကိုယထာဘုဒ္ဒဉာဏ်ခေါ်တယ်အမှန်တိုင်းသိတာကိုပညာခေါ်တယ်ဒီအဲ့ဒီဉာဏ်လေးရအောင်ဘုန်းကြီးတို့ယောဂီများကပထမဦးဆုံးဟာတမာရီဖြစ်အောင်ပါလို့ရမှာရှုမှတ်ရမယ်ဟုတ်တယ်မလားထိုင်ပြီးရှုမှတ်နေတာလည်းဘာဖြစ်အောင်ရှုမှတ်ခိုင်းတာလဲ ရက်ပြီးရှုမှတ်ပါလို့ပြောတာလဲဘာဖြစ်အောင်လဲဈဉံသွားရင်းနဲ့ရှုမှတ်ပါဆိုတာလဲဘာဖြစ်အောင်လဲနောက်ဆုံးအိယာပေါ်ရောက်တဲ့ကလည်းနှောင်းရင်းနဲ့ရှုမှတ်နေပါဆိုတာလဲဘာဖြစ်အောင်လဲဒီအဲ့ဒီလိုတမာတိဖြစ်အောင်ရှုမှတ်လို့တမာတိဖြစ်ပြီဆိုရင် ရှုမှတ်တိုင်းရှုမှတ်တိုင်းအမှန်တန်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိတဲ့ဉာဏ်မရဘူးလားမမြဲတာကိုမမြဲတဲ့အတိုင်းသိတဲ့ဉာဏ်မရဘူးလားအဲ့ဒီဉာဏ်ရပြီဆိုရင်ယထာဘုဒ္ဓဉာဏ်ရပြီအဉာဏ်ရပြီနဲ့ နေအဲ့လိုယထာဘူတဉာဏ်လေးရလာပြီအမှန်တိုင်းသိလာပြီဆိုရင်ဘုန်းကြီးတို့ယောဂီများအမှန်သိပြီဆိုရင်အမှားဒိဋ္ဌိတွေမစင်မေဘူးလားဗျာအမှားဒိဋ္ဌိကသူ့ဟာသူစင်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှူရှူရက်ပြီးရှူရှူသွားရင်ရှူရှူဈဉံရှောင်ရင်ရှူရှူလျှောင်းရင်ရှူရှူအဲ့ဒီရှုမှတ်ခိုင်းနေတာယောဂီတို့ကိုစိတ်တွေမပြန့်လွဲအောင်စိတ်တွေတည်ငြိမ်အောင်မရှုခိုင်းတာ ဒါကြောင့်မို့ထိုင်ရင်ဒီတိုင်းနဲ့ငေးမနေနဲ့တွေးမနေနဲ့ငိုက်မနေနဲ့အိတ်မနေနဲ့မိမိရဲ့ရှုမှတ်ရမယ်ဒီကပင်နိုင်ကမ္မထံလေးပေးထားတယ်ပင်နိုင်ကမ္မထံလေးကိုရအောင်ကြိုးစားရှုနေရတယ်အဲ့ဒီပုံမှာစိတ်ကြာကြာနေရင်နေသလားစိတ်တည်ခြင်းမှုတမာရီမရဘူးလားဖြေရလာတယ်အဲ့လိုတမာရီလေးရလာလို့ဒီပုံမှာစိတ်လေးနေပြီဆိုရင် ဖောင်းတယ်ဆိုရင်ဖောင်းမှမသိဘူးလားပိန်သွားရင်ပိန်မှမသိဘူးလား အဲ့ဒီအပိလေးအားကောင်းလာတဲ့အခါကျတော့ဟောဖောင်းလာပြီဆိုရင်ဝမ်းပိုက်ဆိုတဲ့တံထင်သေးရလားတင်းကားလာတဲ့သဘောမတွေ့ရဘူးလားတင်းလာတာတောင့်လာတာကားလာတာဒါပါတလည်းဝါယောတံဟောပိန်နေဆိုရင်တရွေချင်းတရွေချင်းယော့သွားတာမတွေ့ရဘူးလားဝမ်းပိုက်ဆိုတဲ့တံရှိသေးလားမရှိတော့ဘူးယော့သွားတဲ့သဘောရွေ့သွားတဲ့သဘောဒီသဘောလေးပဲမတွေ့ရဘူးလားအဲ့ဒီသဘောလေးဟာတရားပဲသဘောဆိုတာဘာလဲတရားဆိုတာဘာလဲ သဘောတွေ့ရင်ဘာတွေ့တာလဲသဘောမြင်ပြီဆိုရင်ဘာမြင်တာလဲတရားမြင်နေပြီဘာတရားလဲဆိုရင်ယုတ်တရားနံတရားယုတ်တရားနဲ့နံတရားမမြင်ရဘူးလားအဲအဲ့လိုယုံနာကိုအမှန်တိုင်းသိအောင်ဘုန်းကြီးတို့ယောဂီများကထိုင်လျောင်းတိုင်ရသောဣရိယာပုတ်၄ပါးတွေမကမျက်စိနဲ့အစင်းစုံကိုင်းမှလည်းမြင်ကိုင်းမြင်တယ်မရှိရဘူးလား ရှုလိုက်လို့အဲ့ဒီသုံးလုံးကပြောတဲ့အတိုင်းမြင်ရတဲ့အစဉ်လေးရောမြင်သိစိတ်လေးရောနှစ်ခုစလုံးပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေတဲ့သဘောတွေ့ရရင်အဲ့ဒီဘက်မှာလောဘတွေဝင်နိုင်သေးရဲ့လားဒေါသမောဟတွေရောဝင်နိုင်သေးရဲ့လားအဲ့ဒီမြင်ကြိုက်ကလေးမှာပဲမြင်ုံတယ်မဲရပ်မသွားဘူးလားမြင်ုံတယ်မဲအဲ့ဒီနေရာတွေရပ်သွားတာတက်သေးစိတ်စဉ်ဆိုတာကျေးဇူးတော်ရှင်မာသီဆရာတော်ပြထားတဲ့ဆောင်းပုဒ်ကလေးရှိတယ် ရင်ခိုက်မှာရှုနေတဲ့ပုဂ္ဂိုလ်ဟာမြင်ယုံတယ်မဲ့ရစဲစိတ်စင်တယ်ရှေ့ကိုရှေ့ကိုမတိုးတော့ဘူးသူကဒီနေရာတယ်မဲ့ပြတ်သွားပြီဒီနေရာတယ်မဲ့ရပ်သွားပြီဟိုဘက်လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးမောဟလည်းမဖြစ်တော့အဲဒီလိုမြင်ခိုက်ကလေးမှာမမြဲတဲ့သဘောလေးကိုသိချမြင်အောင်ကျူးကြားခိုက်ကလေးမှာဆိုရင်မနေ့ကကြမှာခွန်ကြီးဆက်ဟောမယ်နော်ဒီနေ့တော့မျက်စိနဲ့အရှင်ဆုံးခိုက်ကလေးမှာပဲဘုန်းကြီးတို့ယောဂီများကသေးသေးချာချာမြင်လိုက်မှမြင်တယ်လို့ရှုရင်ဟိုကမြင်ရတဲ့အသင်ကလည်းပေါ်လာပြီးရင်ဘာဖြစ်သွားတာလဲ ဒီကမြင်သိစိတ်လေးကလည်းသိပြီးရင်ဘာဖြစ်သွားတာလဲအဲဒီလိုပျော်ပြီးပျောက်သွားဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုယောဂီပုဂ္ဂိုလ်ဉာဏ်နဲ့မြင်အောင်ကြည့်ရင်ဘဝမှာနှစ်သက်တာတာယာတာတမေတာစိတ်ဆိုးတာစိတ်ပြက်တာဒေါသထွက်တာရှိပါဦးမလားဗျာမရှိတော့ဘူးဒီနေရာလေးတည်မဲ့ယောဂီပုဂ္ဂိုလ်ဟာဝေဒနာကနေတဏှာကုပါဦးမလားဒီဉာဏ်ကမြမတ္တ ိုဘက်မှာလောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးမြင်ပြီးပြက်မြင်ပြီးပြက်မြင်ပြီးပြက်ဒီသဘောကြီးတယ်ပဲအဲ့ဒီသဘောလေးတွေ့သွားပြီဆိုရင်ကိလေသာတွေဝင်ခွင့်ရပါမလားဗျာကိလေသာတွေမဝင်တော့ဘူးဆိုရင်ဆင်းရဲမငြိမ်းဘူးလားဆင်းရဲတယ်ဆိုတာကိလေသာရှိလို့လားမရှိလို့လားကိလေသာတွေရှိနေလို့ဆင်းရဲတာကိုယ်လိုတိုင်းမဖြစ်တာဆင်းရဲတယ်ကိုလိုချင်တာမရတာဆင်းရဲတယ်ကိုမလိုချင်တာတွေရတော့ရောဘာဖြစ်နေလဲ ဆင်းရဲတယ်အဲ့ဒီဟာတွေမရှိတော့ဘူးလောဘတွေဒေါသတွေမရှိတော့ဘူးဆိုရင်ဒီပုဂ္ဂိုလ်ဆင်းရဲမငြိမ့်နေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဌံတရားတွေဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဌံတရား၄ပါးကိုပြင်တိုင်ထားပြီးတော့ပေါ်သမျှအာယုန်တိုင်းကိုမြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်တွေ့ထိကြိုက်စိတ်ကိုဆရာကြံစီကြိုက်မှစ၍မလွတ်အောင်တတိဥသိတဲ့စိတ်ဖြင့်ရှုမှတ်ပွားများ အာထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲကတိငြိမ်းရာနိဗ္ဗာန်ကိုမညံဖူးညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြကားစီကုန်တည်းကဲအိမ်မှာရသူကြ